ဘုန်းကြီးဒီတစ်ပတ်ဒီနေ့ကတော့ဘာပြောမလဲဆိုတော့ဒီနေ့2029နှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်း29ပေါ့အဲတော့ကာနုပဒနာဟုတ်ပဲဒီကာနုပဒနာပိုင်းမှာ တက္ကမဋ္ဌာန်း၄ပါးပြီးသွားပြီပြီးတော့ဣရိယာပုတ်၄ပါးရှုမှတ်တဲ့နည်း ပြောသွားတော့ပြီးသလောက်ပေါ့ဒါမှမဟုတ်ဒီဣရိယာပုလေးပါရှုမှတ်တဲ့နည်းနဲ့ပတ်သက်ပြီးနည်းနည်းလေးကြံတာလေးအထာဂရာဖွင့်ကြံတာပေါ့ဗျာအဲ့ဒီအဖွင့်လေးကိုဘုန်းကြီးထပ်ပြောချင်ပါသေးတယ်နော်အဲ့ဒီဖွင့်လေးကဘာဖွင့်တာလဲဆိုတော့အဖွင့်တာလဲဆိုတော့ဘုန်းကြီးတို့ဒီရှုမှတ်ခြင်းမရှိတဲ့ပုံကိုယ်တွေလည်း ဣရိယာပုလေးပါးရှုမှတ်တဲ့ဒီနော်အကြမြင်လေးကြည့်လိုက်သိလိုက်ကြမြင်လေးကဘာလဲဆိုတော့သူကသွားရင်သွားမှန်သိနေရမယ်သွားရင်သွားမှန်သွားမှန်ပေါ့လေဒီသွားမှုမှာဖြစ်နေတဲ့ဥပါဒနာခန္ဓာ၅ပါးအကြောင်းနဲ့တကွာဥပါဒနာခန္ဓာ၅ပါးအဲ့ဒါလိုရှုမှတ်ရမယ်သင်တာတော့ရရင်ရမှန်ထိုင်ရင်ထိုင်မှန်လျှောက်ရင်လျှောက်မှန်ဒီလိုပြောတာအဲ့တော့ဒီလိုသွားမှုလာမှုရပ်မှု ရှုမှတ်ခြင်းရှိမရှိတဲ့တာမန်နော်တာမန်လေတာမန်လူတို့ရှင်တို့ယဟန်တို့ဒီပုဂ္ဂိုလ်တွေလည်းသွားရင် သွားတယ်လို့သိတာမဟုတ်လားဒါမေးစရာရှိတယ်။နော်ခွေးတို့ကြောင်တို့စရတိရိစ္ဆာန်များလေသူတို့သွားရင် သွားမှသိကြတယ်မဟုတ်လား။အဲဒီမှာတော့အဲ့ဒီပုဂ္ဂိုလ်တွေလည်းရှုမှတ်ခြင်းမရှိတဲ့ပုဂ္ဂိုလ်တွေတိရိစ္ဆာန်တွေလည်းသွားရင်သွားမှတော့ဒီလိုတော့သိကြပါတယ်တဲ့ ဒါပေမဲ့လို့လည်းဒီအခြားပုဂ္ဂိုလ်တွေရှုမှတ်ခြင်းမရှိတဲ့အခြားပုဂ္ဂိုလ်တွေခွေကြောင်စားရတိဆံများတိတဲ့အတိကပုဂ္ဂိုလ်သွားတယ်တတ္တဝါသွားတယ်အဲ့ဒီအစွဲလန်းကိုမပြတ်မပြတ်မပယ်ဖြောင်းနိုင်ပြီးတော့အတ္တကောဝိညာဉ်ကောင်းဆိုတဲ့အတ္တတင်ညာကိုလည်းမပယ်နိုင်ပါဘူး။ဘာဖြစ်လို့လဲဝိပဿနာဉာဏ်ချင်းဝိပဿနာဉာဏ်မဖြစ်တဲ့အတွက် ဝိပဿနာကမ္မထာနာမဟုတ်ဘူးတဲ့စွမ်းမြဲအမှတ်ရမှုတတိနဲ့အတူဖြစ်တဲ့အတိတရားမဟုတ်တဲ့အတွက်တတိပ္ပံဘာဝနာလည်းမဟုတ်ဘူးအဲလိုထပ်ကရာရှင်းပြပါရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိညာဏ်အတိညာဏ်ဒီသာလျင်တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့ထင်မြင်တဲ့အယူဆဆွဲလောင်းကိုပယ်နိုင်တယ် ငါကောင်အတ္တကောင်ဝိညာဉ်ကောင်ဆရာအတ္တတင်ညာကိုလည်းပယ်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီဝိပဿနာဉာဏ်များအစစ်စစ်ဖြစ်ပေါ်လာတဲ့အတွက်ဝိပဿနာကမ္မထာလည်းဖြစ်တယ်။စွဲမြဲသောအမှတ်ရမှုတတိနဲ့အတူဖြစ်ပေါ်လာအသိဉာဏ်ဖြစ်သောကြောင့်တတိဖန်ဘာဝနာလည်းဟုတ်တယ်။အဲတော့ဘုန်းကြီးတို့ကဒီမှာမှတတိထားဝေယကတကယ်ရှုမှတ်ပြီးဆိုလို့ရှိရင်ဒီယုတ်တဘာဝနန္တဘာဝတွေမြောင်ရှုရတယ်။ဓမ္မသာလျင်ဘုန်းကြီးကဟိုပုဂ္ဂိုလ်တ attva ပြောင်းနိုင်တယ် ငါကောင်အတကောင်လို့ထင်းနေတဲ့ဝိညာဉ်ကောင်လို့ထင်းနေတဲ့ဒီအထင်ဆွဲလမ်းမှုလေပျောက်နိုင်တယ်။ဟိုတာမရှန်ကမှတ်နေတော့မပျောက်ဘူးပေါ့ဗျာဒါကိုပြောချင်တယ်။တာမရှန်ကသူများလည်းသွားတာသိတာကိုယ်လည်းသွားတာသိတာပဲ။ဟိုရှုမှတ်တဲ့ပုံကိုမှန်ရင်တော့အတိညာဖြစ်အောင်ရှုမှတ်တယ်။ဓမ္မသာနဲ့ခုနဆွဲလမ်းပျောက်တယ်။အဲ့လိုဆွဲလမ်းမပျောက်ရင်တော့အတူတူပါပဲဗျာ။ အဲတော့ရှုမှတ်တဲ့ပုဂ္ဂိုလ်ကြတော့ခုနသူ့ရဲ့ဒီဘာဝနာဝိပဿနာဉာဏ်นี่အစဉ်စဉ်ဖြစ်လာတဲ့အတွက်သူကဝိပဿနာလို့လည်းပြောနိုင်တယ်နော်ဒီရောဒါကိုလည်းပြောချင်တာပေါ့နော်ဘုန်းကြီးတို့တရားရှုမှတ်ပြီးဆိုဝိပဿနာဉာဏ်นี่အစဉ်စဉ်ဖြစ်ရတယ်မဖြစ်ရင်တော့သူလိုငါလိုဘာမှမထူတော့ဘူးပေါ့ဗျာနောက်ဆွေးမြဲတဲ့တတိပေါ့တတိကဒီပေါ်မှာအမြဲတမ်းကန့်နေရမယ်တာမတတိမျိုးမဟုတ်အောင်အဲ့လိုတတိကအမြဲတမ်းကန့်နေမှာအတိညာဆိုဖြစ်တယ်နော် အဲ့ဒီအဲ့ဒီလိုဖြစ်မှလည်းတတိဖာမဘာဝနာလို့လည်းခေါ်တယ်ဆိုပြီးတော့ထေရဖွင့်ပြနော်အဲ့လိုရှုမှတ်တဲ့အခါကျတော့ဝိပဿနာဝိပဿနာဉာဏ်နဲ့လည်းစဉ်စဉ်ဖြစ်တတိယလည်းဆွဲဆွဲမြဲမြဲဖြစ်အသိဉာဏ်နဲ့လည်းဖြစ်တဲ့အခါကျသူ့ရဲ့အသိဉာဏ်ဘာဖြစ်လဲဆိုဟိုမှာသွားတယ်ဆိုသူသွားတယ်လေသွားတတ်တဲ့အတ္တကောင်ဝိညာဉ်ကောင်ငါကောင်ရှိသလားဒါသူပိုင်းခြားသိပါတယ်နော်ဘဇုရဲ့သွားမှုလေသွားမှုရဲ့ပိုင်ရှင် အတ္တကောင်ရှိသလားဝိညာဉ်ကောင်ရှိသလားဒါပဲသူကသဘောပေါက်လာနောက်တစ်ခုကဘယ်အကြောင်းကြောင့်သွားတယ်လဲဟောသွားမှုဖြစ်ကြောင်းအကြောင်းကဘာလဲပေါ့ပြောရရင်နော်ဒါမနေ့ကဘုန်းကြီးတို့ပြောခဲ့ကြီးသွားတာပါလေသွားခြင်းနဲ့စိတ်ကြောင့်မို့စိတ်တဝါယောဓာတ်တွေဖြစ်ပေါ်လာစိတ်တဝါယောဓာတ်ဆင်းဆင်းတွန်းထိုးလိုက်တော့ဒီယုတ်ကြီးကလှမ်းသွားတယ်သွားသွားတယ်အဲ့ဒီသွားမှုနဲ့တူဒီယုတ်ကြီးဒီဝါယောဓာတ်သူတစ်ခုတည်းဖြစ်တော်မူကြံတဲ့ ဓာတ်တဘာဝတွေလည်းအတူပါလာတာဒီသဘောတရားတွေကိုဉာဏ်နဲ့တကယ်သိထားတယ်ရှုမှတ်တဲ့ပုဂ္ဂိုလ်အဲ့တော့ဒီမေခွန်း၃ချက်ကိုသူကတေချသိပြီးတော့အတိညာနဲ့ရှင်းလင်းလင်းခုနရှုမှတ်တဲ့ပုဂ္ဂိုလ်ကြတော့ရှင်းလင်းသိလိုက်တော့ပေါ့ခုနမေခွန်း၃ရဲ့၃ခုရဲ့အဖြေပေါ့အဲ့လိုသိတာကိုအတ္တမောအတ္တမညာလို့ခေါ်တယ် ဒါကိုဝိပဿနာကမ္မထာလည်းဖြစ်တယ်တတိပဌာန်ဘာဝနာလည်းဖြစ်တယ်ဆိုပြီးတော့ဒါကတော့ဘုန်းကြီးတို့အထက်ကရာပြောတဲ့စကားပေါ့ဗျာနော်ဒါလည်းကောင်းပါလေနော်သူကကိုယ်ကိုယ်ပြပြပေါ့ရှုမှတ်တဲ့ပုဂ္ဂိုလ်ဆိုဘယ်လိုမရှုမှတ်တဲ့ပုဂ္ဂိုလ်ဆိုဘယ်လိုဒါရှင်းရှင်းလင်းလင်းပြောတာနောက်တစ်ခါပြောတာလေးလည်းတစ်ခု ကောင်းသေးတယ်နော်ဒီမှာဘုန်းကြီးထက်ကရာကြည့်နေနောက်တစ်ခါကျထက်ကရာဘာပြောလဲဆိုတော့ဒီဣရိယာပုတ်၄ပါးမှတ်နေမယ်ဆိုရင် အဲ့ဒီရဘုဣရိယာပုတ်၄ပါးမှတ်တဲ့ခါကျတော့မနေ့တုန်းကတော့ဘုန်းကြီးတို့ဒီထဲမှာပြောခဲ့တယ်လေဟိုဣရိယာပုတ်၄ပါးပဲမှတ်မှ၄ပါးမှတ်တဲ့ခါကျဘာသိအောင်မှတ်မလဲဆိုတော့ဒီဣရိယာပုတ်၄ပါးမှာဖြစ်နေတဲ့ဥပါဒณะခန္ဓာ၅ပါးဆိုနော်မနေ့တုန်းကမတ်စုလေးပေးထားရှိပါတယ်နော်အဲ့ဒီမတ်စုလေးကိုပြန်ကြည့်လိုက်နော်အဲ့အဲ့မှာကြည့်လိုက်နော်လျောင်းညင်တဲ့အဲ့ဒီမှာပရမကအဲ့ ပထမဆုံးဟာမှကြည့်လိုက်ပေါ့နော်အဲဒီမှာဣရိယာပုလေးပါရှုမှတ်တဲ့အခါမှာအဲ့ဒီသွားမှုရောက်မှုထိုင်မှုလျှောက်မှုဣရိယာပုလေးပါမှာဖြစ်နေတဲ့ဥပါဒနာခန္ဓာဆွဲလန်းနေတဲ့ခန္ဓာ၅ပါးချုပ်ပြီးယုံနံတရားပေါ့ဒီဟာလဲဒီဖြစ်နေတဲ့ဥပါဒနာခန္ဓာ၅ပါးမို့သူ့ရဲ့ဖြစ်ကြောင်းဥပါဒခန္ဓာဒီ၅ပါးရဲ့ဖြစ်ကြောင်းနဲ့တကွဥပါဒနာခန္ဓာ၅ပါးအကြောင်းနဲ့တကွဖြစ်နေဥပါဒနာခန္ဓာ၅ပါးကိုအနေစာဒုက္ခအနတ္တမြောင်ရှုရမယ်ဒါပြောတာ အဲ့တော့ဘုန်းကြီးတို့ဒီမှာဥပါဒณะခန္ဓာ၅ပါးပြောကြည့်မယ်နော်နားလေအောင်ဟိုမှာသွားတယ်တွန်းဝါယောယုတ်ကြီးကဒီမှာခြေတော့ကိုတွန်းထိုးပေးလိုက်တယ်ဒီသဘောကိုကိုယ်ကသိနေဒီသဘောဟာပေါ်ပြီးပြောက်ဖြစ်ပြီးပြဒါမြင်နေရတာနော်ပြီးတော့ဒုက္ခသဘောလည်းမြင်နိုင်တယ်အနတ္တသဘောလည်းမြင်နိုင်တယ်ဒါအဲ့ဒီသဘောတရားကိုနေစဒုက္ခနောက်အကြောင်းတရားနဲ့မြင်တယ်ဟုတ်လားဘာဖြစ်လို့လဲဒီလိုခြေောက်ရဒီလိုလှမ်းသွားလေဖြတ်သွားရင်ဘုန်းကြီးတို့ဘယ်လိုမှမမြင်လို့မရ သွားခြင်းတဲ့စိတ်ကြောင့်စိတ်စောက်ဝါရောဒီလိုတွန်းထိုးတယ်သွားခြင်းတဲ့စိတ်ကအကြောင်းတွန်းထိုးတဲ့ဝါရောတော့အကြောင်းပေါ့အကြောင်းနဲ့တကွအဲ့ဒါကိုခန္ဓာဖွဲ့ကြည့်မယ်ဒီဝါရောတန်းနဲ့တကွဉာဏ်နဲ့ဓာတ်တရားရုပ်တရားတွေဒါကိုခန္ဓာဖွဲ့ယူဘက်ခန္ဓာပေါ့အဲတွန်းလိုက်တဲ့ခါမှာခံစားတွန်းတဲ့ခံစားမှုလေးတဲ့ခံစားမှုပေါ့တဲ့ခံစားမှုအစရှိတဲ့ဒီဓာတ်သဘောတော်တွေခံစားမှုကဒါဝင်တဲ့ခံစားဆိုတော့ဘယ်ဓာတ်ကဘယ်သဘောရှိတယ်ဒီမှတ်သားမှုဒါတင်ညက်ခံတော့ ဒီဓာတ်သဘောတရားတွေပေါ်မှာကိုယ်စိတ်တွေရောက်တော့တင်ပေးတာချိန်ပေးတာဟူကြီးကစိုက်ပေးတာကြောက်ကြစိုက်ပေးတာဒါတွေကတော့သင်္ခါရခန္ဓာပေါ့ဒီသွားနေတဲ့သဘောတရားကိုသိနေတာဝိညာဉ်နဲ့ခန္ဓာအဲ့ဒါဥပါဒခန္ဓာ၅ပါးပဲဒါကတော့ခန္ဓာ၅ပါးကိုရှုမှတ်တာတွေမှာအလိုလိုပါသွားတယ်ပေါ့လေခန္ဓာကဓာတ်သဘောတဘာဝမြင်အောင်ရှုမှတ်နေနောက်ဒီမှာတခါတော့ဗာဆက်ပြောလဲ ဒီလိုရှုမှတ်နေသစ္စာလေးပါးလည်းဖြစ်သွားတယ်ခုနဥပါဒณะခန္ဓာ၅ပါးဖြစ်နေတဲ့ဥပါဒณะခန္ဓာ၅ပါးပေါ်မှာဘုန်းကြီးတို့တတိလေးကပ်ပြီးရှုနေတာပေါ့ဒါကြောင့်အဲ့ဒီဣရိယာပုံ၄ပါးပေါ့နော်တပါးပဲဖြစ်ဖြစ်အကုန်လုံးပဲဖြစ်ဖြစ်ရှုမှတ်နေချိန်မှာအဲ့ဒီပေါ်မှာရှုမှတ်နေတဲ့တတိပေါ့ဥပါဒณะ၅ပါး၅ပါးပေါ်မှာရှုမှတ်နေတဲ့တတိဟာဒုက္ခသစ္စာပဲဒီလိုပြောတာ ပြီးတော့အဲ့ဒီတတိရဲ့တတိကိုဖြစ်စေတတ်တဲ့ဘူရိမတဏပေါ့ရှေးတုန်းကဖြစ်ထားတဲ့တဏဟာသမုဒိယသစ္စာပဲဒီဥပါဒณะခန္ဓာ၅ပါးကိုရအောင်လုပ်ခဲ့တဲ့ဖြစ်ခဲ့တဲ့တဏှာပေါ့ဗျာလောဘဒါကိုသမုဒိယသစ္စာသူကခွဲပြတယ်ဟင်ဒီပြောရရင်ရှင်းရှင်းပြောရရင်ဒီ ဓာတ်ကြီး၄ပါးဓာတ်ကြီး၄ပါးဆိုတာဘာလဲဆိုဥပါဒနာခန္ဓာ၅ပါးပဲရှုမှတ်လိုက်တကတွေ့တာပဲအဲ့ဒီဥပါဒနာခန္ဓာ၅ပါးပေါ်မှာကပ်နေတဲ့တတိလို့သူကခွဲတာတကယ်တော့ညဥပါဒနာခန္ဓာ၅ပါးပဲတတိနဲ့တကွဖြစ်တဲ့ဥပါဒနာခန္ဓာ၅ပါးဟာဒုက္ခသစ္စာအဲ့ဒီဥပါဒနာခန္ဓာ၅ပါးကိုရအောင်ဘုန်းကြီးတို့ဥပါဒနာခန္ဓာ၅ပါးဆိုဒီရုပ်ခန္ဓာကိုယ်ကြီးပါပဲနော်အဲ့ဒီခန္ဓာ၅ပါးကိုရအောင်လုပ်ခဲ့တဲ့ဘဝတဏ္ဍာပေါ့ဗျာတဏ္ဍာပေါ့အဲ့ဒီ ပုရိမတဏဘဝအတွင်းရှိရှိကအရင်ဖြစ်ခဲ့တဲ့တဏသမုဒိယသစ္စာပဲအဲ့ဒီဒုက္ခသစ္စာသမုဒိယသစ္စာနှစ်ပါးတို့ရဲ့မဖြစ်ခြင်းဟာ ချုပ်ပြောက်ခြင်းဟာမြင်သွားရင်ဒါនិရောဓသစ္စာအဲ့ဒီဒုက္ခသစ္စာသမုဒိယသစ္စာနှစ်ပါးတို့ချုပ်ငင်းရာအကျင့်အဲ့ဒါမဂ္ဂင်ရှိပါမဂ္ဂသစ္စာဒါရှုမှတ်နေတာတွေကပါတာဗောဗျာတွေ့တာဗောအဲ့ဒါလေးကိုသူကခွဲပြသွားတယ် ဒါကတော့သူတို့ထက္ကရာပြောတဲ့စကားအတိုင်းပြောတကယ်တမ်းပြန်ကြည့်တော့လေဒီတိုင်းပဲဖြစ်နေတာပေါ့ဗျာအဲ့ဒါလေးလည်းသိဖို့မြင်ဖို့အရေးကြီးတာပေါ့နော်ပြီးတဲ့ခါကျခွန်ကြီးတို့ဗာပြောရင်လည်းလဲဆိုတော့တံပစင်ညဒီနေ့ပြောထားတဲ့တံပစင်ညအသေးစိတ်မူရာရှုမှတ်တဲ့ဤအဲ့ဒါလေးပြောမလို့ဒါလည်းအတူတူပဲဗျာမနေရလို့ပဲဓကမထံနားလည်ရင်ဣရိယာပုတ်၄ပါးရှုမှတ်တာပဲဖြစ်ဖြစ် တာမစင်ညာအသေးစိတ်မူရရှုမှတ်တာပဲဖြစ်ဖြစ်လွယ်လွယ်ကူနားလည်းသဘောပေါက်ပါတယ်ဗျာဒါကြောင့်ဘုန်းကြီးတို့ကအဲ့ဒီဓကမနရှုပတ်တဲ့ဒီကိုခဏခဏပြောပြရတယ်စိတ်ထဲမှာဆွဲတော့နားထဲမှာဆွဲတော့ဒါဆိုရင်ဒီအဘောပဲလို့လို့ရှုမှတ်တဲ့နေရာလည်းလို့လို့နားလည်မယ်တာမစင်ညာအသေးစိတ်မူရရှုမှတ်တဲ့နေရာလည်းလို့လို့နားလည်သွားလိမ့်မယ်နော်ဒါကြောင့်ပြန်ပြောမယ်ဓကမထအကြောင်းလေးအဲဒီခဏခဏကြားနေကြရှင်းတော့ မှတ်မိသွားတယ်အဲတော့ဝိပဿနာတက်တက်ရှုလို့တဲ့ပုံကိုများဟာဘာကိုရှုရလဲဥပါဒณะခန္ဓာ၅ပါးဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးကိုရှုရပါနော်ဆွဲလန်းနေတဲ့ခန္ဓာ၅ပါးဆိုတာကယူပက်ခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာ၅ပါးယူပက်ခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒီခန္ဓာ၅ပါးကိုချုပ်လိုက်ရင် ယူဘက်ခန္ဓာကိုတတိထားရင်နာကမ္မထံတစ်မျိုးဖြစ်တော့တတိပဋ္ဌာန်တစ်မျိုးဖြစ်တာဝိညာဉ်ခန္ဓာကိုတတိထားရင်ဝိညာဉ် ानु ပဒနာတတိပဋ္ဌာန်စိတ်ကိုဝိညာဉ်နဲ့ခန္ဓာတတိထားရင်စိတ်ဓာနုပါဒနာတတိပဋ္ဌာန်တင်ညာသင်္ခါရကိုတတိထားရင်ဒါကဓမ္မနုပါဒနာတတိပဋ္ဌာန်ပေါ့အဲ့လိုမှတ်ထားတယ်နောက်တကားပြန်ချုံးမယ်ရုပ်ကိုယူဘက်ခန္ဓာကိုရှုမှတ်တယ်ဆိုရုပ်တရားကိုရှုမှတ်တာ ရုပ်ကိုတတိထားနေဒါဟာရုပ်ကမ္မထံပဲကျန်တဲ့ဝေဒနာတို့ဝေဒနာဝေဒနာစေတသိက်ခံစားမှုလေးဝိညာဉ်ကနာစိတ်စိတ်လေးကိုတည် ရှုမတတိထားမယ်တင်ညာသင်္ခါရမှတ်သားမှုတင်ညာစေတသိက်လေးကျန်တဲ့ဝိညာဉ်တင်ညာမှာတပါကျန်တဲ့စေတသိက်တွေပေါ့ကျန်တဲ့စေတသိက်တွေဆိုတာကဝိရိယတို့ ဌိနာမိတ်တာလို့အစာရည်တဲ့စေတသိက်တွေအများကြီးကလောဘဖြစ်တာဒေါသဖြစ်တာဒီပေါ်မှာတတိထားတာမျိုးဆိုလိုပါတယ်ဒီတော့ပြောချင်တာကရုပ်ကိုတတိထားရင်ဒါကမ္မထချုပ်လိုက်ရင်ရုပ်ကမ္မထပဲဝေနာတင်ညာသင်္ခါရစိတ်ပေါ့ဒီတရားတွေကိုတတိထားရင်ဒါနံကမ္မထခေါ်တယ်အဲတော့ဝိပဿနာတက်တက်ရှုမယ်ဆိုရင်ကမ္မထအနေနဲ့တိုးကြိုးပြောစမ်းပါဆိုရင်ရုပ်ကမ္မထနံကမ္မထနှစ်မျိုးပဲရှိတယ် ဘာမှမထူးနော်ဥပါဒတခန္ဓာ၅ပါးပဲဘုန်းကြီးကဒါဝက်ပြန်ခွဲပြလိုက်တာအတူတူပဲဝိပဿနာရှုပါရှုမလဲဆွဲလာနေတဲ့ဥပါဒတခန္ဓာ၅ပါးဒါပဲရှုရတာဒီခန္ဓာ၅ပါးကိုမှယုတ်နဲ့နာနဲ့ခွဲလိုက်တာပဲယုတ်ရှုရင်ယုတ်ကမ္မထံပေါ့ဉာဏ်နဲ့တရားတွေစိတ်စေတသိက်ရှုရင်နာကမ္မထံပေါ့ဒါပဲကွဲတယ်တခါယုတ်က28ပါးရှိတယ်အဲ့မှာရေးထားတယ်ပေါ့ယုတ်28ပါးကဓာတ်ကြီး၄ပါးဥပါဒါယုတ်24ပါး ဥပါဒယုံ24ပါးကြတော့ဘုန်းကြီးတို့ဇံမရရင်တချို့ဥပါဒယုံတွေရှုရခက်တယ်ပေါ့ဗျာဒါကြောင့်မို့ဇံရမှရှုကြတာများတယ်အဲတော့ဇံမရမင်းနဲ့ရှင်ပြားတပြီးတော့ဝိပဿနာမရှုကောင်းရှုကောင်းပါတယ်တက်ကြီးလေးပါကြတော့ဇံရရမရရရှုလို့လွယ်တယ်အဲကြောင့်အများစုကတော့ဒီရုပ်တဘာဝရှုကြပြီဆိုဒီဓာတ်ကပိုးမြင်လွယ်တယ်ဒါကြောင့်ဘုန်းကြီးတို့ကဘယ်လိုကမ္မဋ္ဌာန်းဆရာများမိန့်ကြလဲဆိုရုပ်ကိုရှုမယ်ဆိုရင် ဓာတ်သဘောကပိုပြီးထင်ရှားတယ်ဓာတ်သဘောကိုမြင်ပရမအရှိသဘောကိုမြင်တယ်ပရမဒီအရှိကိုမြင်ရင်ပညာတိအလိုလိုပြောက်တာပဲဒါကြောင့်တရားရှုမှတ်တွေကပညာတိပြောက်မှဓာတ်ကိုမမြင်တော့ပရမမမြင်ပရမမမြင်တော့ပညာတိအာကောင်းနေတတ်တော့ဓာတ်သဘောမြင်အောင်ရှုရတယ်ဓာတ်သဘောမြင်မှပရမသဘောအရှိတရားကိုမြင်တယ်ပရမထရအရှိတရား မြင်မှအဲ့ဒီတရားတွေကိုအနိစ္စဒုက္ခအနတ္တရှုမှဝိပဿနာဒါလေးတော့မှတ်ထားဖို့အဲဒီဓကမဏရှုနေရအကျဉ်းရှုနေကျဲရှုနေနှမျိုးရှိတယ်ဘုရားတို့ခုသင်နေတာမာသရိပလံတောက်တန်ကြတော့အကျဉ်းရှုနေပဲပါပါတယ်မဟာယာဟုလောဝါဒတုတ်အစရှိမှတော့အကျဲရှုနေပါတယ်ပေါ့နော်အဲ့တော့ဒီမှာတော့အကျဉ်းရှုနေမှတ်ထားမယ်နော်အလုံးကဒါလေးတော့ဘယ်နည်းနဲ့ဆိုပေါ့ဗျာမှတ်မိအောင်လေး လေ့လာထားစေခြင်းတော့ဓာတ်ကြီး၄ပါးဆိုပါလဲပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ပထဝီဓာတ်ဆိုပါလဲမာတဲ့သဘော ပြော့တဲ့သဘောပေါ့နော်ခုတော့ဘုန်းကြီးတို့ထိုင်းနေတယ်ကိုယ်နေရာလေးတွေကိုထိုင်းကသတိထားကြည့်တော့ပေါ့ထိုင်ခါစားမှာပျော့ပျော့လေးတွေ့တာလေကြားလာတယ်ကဘာပြက်လာလဲမာလာတာလေမာဝင်နေမကောက်ပူတာဒီပါရောဖြက်လာတာလေဒါကပထဝီဓာတ်ပဲမာတဲ့သဘောကလည်းပထဝီဓာတ်ပဲပျော့တဲ့သဘောကလည်းပထဝီဓာတ်ပဲ ဒါဘယ်ရာမစို့ကိုယ်ကြည့်စမ်းကြည့်တွေ့တာနော်အဲ့ဒါမျိုးကိုယ်တိုင်ကိုယ်ကြသိစေခြင်းတယ်ဒါဆိုရှုလို့လွယ်တယ်နောက်ကြမ်းတဲ့သဘောချောတဲ့သဘောဘယ်ရာဟုတုမစို့ပုတ်ကြည့်လိုက်တချို့ရာဟုတုကချောနေတယ်တချို့ရာဟုတုကကြမ်းနေတယ်ကိုယ်ခန္ဓာကိုယ်လည်းဒီနေရာပုတ်ကြည့်ဘယ်နေရာပုတ်ကြည့်ကြည့်ဟိုမှာဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများထင်ရှားအောင်ပြောရင်ကိုယ်သွားထိတ်ကိုရှာလေးနဲ့ပုတ်ကြည့်ရောပုတ်ကြည့်ရင်ဟုတ်လားကြမ်းနေတာပဲနော်တော့ပဇောင်လေးကိုရှာနေပြီးချောနေတာ ဒီခန္ဓာကိုယ်ကြီးမှာကြမ်းတဲ့သဘောလည်းရှိတာပဲချောတဲ့သဘောကြီးဗိဓာလည်းကြမ်းတဲ့သဘောချောတဲ့သဘောအကုန်ရှိတာပဲအဲ့ဒါတွေကပထဝီဓာတ်ရဲ့သဘာဝတွေလေးမှုပေါ့မှုခန္ဓာကိုယ်ကြီးလည်းလေးမှုပေါ့မှုတွေ့တယ်ပြင်ပရာဝတ္ထုတွေလည်းလေးမှုပေါ့မှုတွေ့တာပဲဘုန်းကြီးတို့ခန္ဓာကိုယ်ကြီးကကြမ်းမကြီးကောင်းနေမယ်အရွယ်ငယ်နေမယ်ကြမ်းမကြီးကောင်းနေမယ်ခန္ဓာကိုယ်ပေါ့ပါပါလှုပ်ရှားသွားလာလို့ကောင်းမှာကောင်းတက်ကြီးလာရင်ဒီမှာဒကာကြီးတွေဒီမှာကြီးတွေတွေ့တယ်နော်ဘုန်းကြီးရဲ့ခမီးတော် မေတော်အရွယ်တွေပဲ အဲကြောင့်ဘုန်းကြီးကဒီဒီမာကြီးတွေလည်းဒီတရားလေးပါလောက်တက်စေခြင်းတယ်နော်အဲ့ဒါတွေကတော့တချို့ကတော့ကိုယ်တန်ကိုကြတွေ့လာကိုကမရှုတတ်တာမစင်ကြင်တတ်တာအဲ့လိုဖြစ်တာတက်ကြီးလာရင်ဒီဓာတ်သဘောတွေကပုံတွေ့ဟောကြမှာကောင်ခန္ဓာဝိရအသက်ကြီးလာခန္ဓာဝိရလေးလိုက်တာသွားတာလာတာထားတာထိုင်ရတာစစ်မချောဘူးနော်ဟောဒုတိယကိုဒီလိုလက်ညှိုးလေးနဲ့လက်ရခွင်ပေါ့မှာပေါ့ပေါ့ဒီတော့ပြောချင်တာပထဝီဓာတ်ကပထဝီရဲ့သဘောက6မျိုး ပထူဆိုတာတာမန်ပြောရင်တော့မြေကြီးပေါ့ဒါတော့ပညာပေါ့ဗျာဒီမြေကြီးရဲ့သဘာဝကိုမြင်အောင်ရှုရဒီမြေကြီးရဲ့သဘာဝကမာတဲ့သဘောပြော့တဲ့သဘောဒါအသေးမှတ်ထားမယ်နော်ကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါ့တဲ့သဘောဒါ6မျိုးရှိပါနောက်အာဘောဓရဲ့သဘောကယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောကိုယ့်ကိုပြန်ကြည့်လေကိုယ်ခန္ဓာကိုယ်ကြီးကိုယိုစီးနာတယ်မျက်ရည်တွေယိုကျနေမယ်တခါတလေနှာရည်တွေယိုကျမယ် ပါဇက်ကအဲ့ဒါကတည်ရည်တွေယူကြမယ်မယူတော့မှဒီသဖုံးရင်မှအများနဲ့တည်ရည်တွေယူနေတခါလေတရားထိုင်တာအာထရီတွေခဏနာမျိုးဒါတည်ရည်တွေယူကြတာအဘောဓာရဲ့တဘာဝတွေကျင်ငယ်တွေယူထွက်နေတယ်ခုလိုပိုးရိုက်တဲ့ຢာဒီမှာချွေးတွေယူထွက်နေတယ်တခုတည်းကခန္ဓာကိုယ်ထိကြရင်သွေးတွေယူစီးကြတာဒါယူစီးတဲ့ပုံအများကြီးပဲယူစီးတဲ့ပုံတွေတွေ့ရနောက်ဖွဲ့စည်းတဲ့သဘောဆိုအလုံးခဲတဏ္ဍာတွေ့တာပါ ပိုက်ကြီးကိုဒီမှာလေးဘုန်းကြီးတို့ခန္ဓာကိုဝိုင်းနဲ့ထုတ်တာတော့အလုံးခဲတန်တာပုံတန်တိုင်းတွေ့နေနော်ခဏခဏပြောသလိုပေါ့ဗျာဒီမုံမုံမုံလေးတွေလောက်ပြီးဆိုရင်ဂျုံမုံလေးတွေရင်းနဲ့ရောဆက်လိုက်လုံခဲသွားတာအကျော်ကျော်တော့မယ်ဆိုရင်ပဲမုံလေးတွေရင်းနဲ့လုံခဲလိုက်တာအလုံးပုံတနာဖြစ်သွားအဲဘုန်းကြီးကဒီမှာခန္ဓာကိုယ်ကြီးဒီမှာလက်ပုံတနာကြည့်လိုက်ပါတော့လုံခဲနေတာသေသွားရင်အရေးထွက်လာတယ်၆ကပ်သွားတယ် နောက်တော့အမုံတွေဖြစ်သွားအယိုးအစာမုံဖြစ်သွားဖွဲ့စည်းတဲ့သဘောဆိုဒီလိုလွန်ခက်တဏ္ဏတွေ့လာနော်အဲ့လိုမျိုးမှတ်ထားနော်အာမောဒသဘောပူမှုအေးမှုနော်ခန္ဓာကိုယ်ကြည်လိုက်ပူတာတွေ့မယ်အေးတာတွေ့မယ်ဒါလည်းတွေ့ဒါကလက္ခဏာတဘာဝပေါ့နော်ရတ္တကြတော့ပူပြီးရင့်ကျက်တယ်ရတ္တကိစ္စဆိုရှင်အေးပြီးရင့်ကျက်တယ်ဒါလည်းရှုနိုင်တယ်လက္ခဏာလည်းရှုနိုင်တယ် ရတ္တကိစ္စအနေနဲ့လည်းရှုနိုင်တယ်ကိစ္စရတ္တအနေနဲ့လည်းရှုနိုင်တယ်ဝါယောဓသဘောကကြတော့ထောက်ကန်ထားတဲ့သဘောတွန်းကန်ထောက်ထားတဲ့ဒီမှာခန္ဓာကိုယ်မတ်မတ်ကြီးပြောင်းဒီလိုလေးကိုကမတ်လိုက်မယ်ဆိုဝါယောဓကဒီလိုထောက်ပေးလိုက်တာဘောလုံးမြလေးထိုးလိုက်တယ်လို့တွန်းကန်တဲ့သဘောဆိုတော့သွားဖို့လို့ကိုယ်ဖို့လို့ဆက်မှုတာတွန်းပေးလိုက်တာတွန်းပေးလိုက်တာသွားပြီဆိုတွန်းပေးတာတကယ်လို့ဘုန်းကြီးတို့အဲ့ဒါဆိုပိုးသဘောပေါက်နေတာလေဖြတ်သွားရင်အဲ့ဒီပုဂ္ဂိုလ်ကစိတ်ကဘလောက်သွားခြင်းသွားခြင်း ဒီခန္ဓာကိုယ်ကမရွေ့တော့ဘာဖြစ်လို့လေဖြတ်သွားတာဒါကြောင့်မို့ပရမစိတ်ရင်ဖြစ်တဲ့စိတ်ကြောင့်မို့စိတ်စဝါယောဓဖြစ်တဲ့အဲ့ဒါတွေကပို့ထင်ရှားတယ်လောလောဆယ်ကတော့ဘုန်းကြီးတို့နားလည်ထားဖို့တွန့်ကန်တဲ့သွားလေဒီတချို့ကတော့ဒီနှာသီးပြားမှာကြည့်တဲ့ကမြင်ကွင်းကျင်းတယ်ဆိုဝမ်ဘက်ကိုသွားတင်တာဝါယောဓသဘာဝကြည့်တဲ့အခါထွေးကြတယ်ဒီနေရာပဲစောင့်ကြည့်မိန်းကဝါယောဓကိုကြည့်တာပဲတချို့ကြတော့ဝမ်ဘက်မှာထားတယ်ထားကြံထားလေဒါတော့ပြဿနာမရှိပါဘူး နော်ခုခေနာမည်ကြီးနေဘာဝေါရိမြတ်ရှာတော်အရင်တော့နာမည်ကြီးတဲ့ဒီဒီဝေဘူးရှာတော်တို့ဆုံးလုံးရှာတော်တို့ဒါဒီဟာတွေပဲကျင့်သွားကြတာဒီနေရာထထားဓာတဘာဝ main ကိုတော့တခုခုထားရတာပေါ့နော်ကိုကဝါယောဒကို main အနေနဲ့ထားပြီးတော့ကြံတဲ့တွဲဖြစ်တဲ့ဓာတဘာဝတွေလည်းအသာလေးစောင့်ကြည့်ပြီးတော့ဓာတဘာတဘာဝတွေရဲ့အနေဆာဒုက္ခနာတာမြောင်ရှုပါအကြောင်းကျိုးတဘာဝမြောင်လည်းရှုပါ တခါဘာလေးနားလည်ထားမလဲဆိုတော့ဒီခေါင်းကနေပြီးတော့ခြေပြားခြေပြားနဲ့ခေါင်းဒီလိုကြည့်လိုက်ဒီ12မျိုးလုံးသဘာဝတွေတိတ်နိုင်တယ်။ဥပမာစကင်ဆွဲတာလို့စကင်ဆွဲတဲ့အခါမှာဝေဒနာကိုလည်းရှုနိုင်တယ်။ခံစားတယ်ပူပြီးတော့ခံစားလားအေးပြီးခံစားသလားလေးပြီးခံစားလားဒီလိုလည်းရှုနိုင်တယ်တမျိုးမျိုးပေါ့။အ ਨੇ ဆုံးဓာတ်သဘာဝတမျိုးလောက်တော့သိအောင်ရှုရ။ဒါမှဒီဥဂောတိတဆိုတဲ့ပုဂ္ဂိုလ်တ attva လည်းပျောက်သွားမယ်။ ငါဆိုတဲ့အတ္တကောင်ဝိညာဉ်ကောင်လည်းပျောက်သွားဒီသဘာဝမြင်အောင်ရှုစေခြင်းတယ်အဲ့လိုမျိုးပေါ့ဘာပဲမှတ်မှတ်ဘုန်းကြီးတို့ကတော့မြင်အောင်ရှုစေမြင်တော့ဒီဒါသဘောသဘာဝမြင်အလိုလိုပျောက်ပါတယ်ဘယ်သူမှပျောက်ခိုင်းစရာမလိုဒီတော့ပြောချင်တာကခြေောက်ကနေကောင်းကောင်းကနေခြေောက်ကြည့်မယ်ဆိုရင်12မျိုးလုံးတွေ့နိုင်ပါတယ်တဏှာတွေကိုစိုက်ကြည့်မယ်ဥပမာဒီနာသီးပြားလေးတွေစိုက်ကြည့်မယ်ဝမ်းပိုက်တွေတဏှာတွေစိုက်ကြည့်မယ်ဆိုလို့ရှိရင်12မျိုးလုံးမတွေ့ဘူးဗျမဟာရာတွေ့ရင်ပြောတာမတွေ့ဘူး ပြော့တာတွေ့နေမှာတပြေတစ်ချိန်နဲ့ပြော့တာနော်ဟိုနေရာပြောင်းလဲပြီးတွေ့တနေရာနဲ့ဆိုင်ချင်းမာရာတွေ့နေပြော့တာပဲတွေ့မှာတစ်ခုပဲတွေ့တစ်ခုပေါ်ပြီးမှတစ်ခုတော့ဖြစ်နိုင်တော့တပြိုင်နဲ့ထဲပြော့တာတပြိုင်နဲ့မာရာတွေ့ရင်ပြော့တာမတွေ့ပြော့တာတွေ့မာရာမတွေ့ဘူးကြမ်းတာတွေ့ချောတာမတွေ့ဘူးချောတာတွင်ကြားနာမတွေ့ဘူးလေးတာတွင် ပေါ့တာမတွေ့ဘူးပေါ့တာတွင်လေးတာမတွေ့ဘူးနောက်ပူတာတွင်အေးတာမတွေ့အေးတာတွင်ပူတာမတွေ့ဘူးပေါ့ အဲ့တော့ဒီ၄မျိုးနှုတ်လိုက်ရင်တဏှာရဲ့စိုက်ခြင်း၈မျိုးတွေ့နိုင်မှာဒါသမารိယာအကောင်းပါနော်ဟိုတနေ့ကဓကမဏရှုနီဘုန်းကြီးပြောရတဲ့10မျိုးမမြင်တာတွေကိုလိုက်ပြီးတော့မရှာရဘူးမြင်တာတွေကိုပဲဟုတ်လားကိုယ်ညာနဲ့မှမြင်တဲ့အတိုင်းပေါ်ပြီးပြောက်ဖြစ်ဖြစ်ပြမြင်အောင်ကြည့်ရတယ်ဟောငါဒါဘောနှမျိုးပဲမြင်တယ်သုံးမျိုးပဲမြင်တယ်ကျန်တာတွေကဘယ်ရောက်နေလဲဒီမျိုးလဲရှာဖွေတာတို့စီစစ်တာတို့စူးစမ်းတာတို့ဖြစ်တတ်တယ်အဲ့ဒါမျိုးမလုပ်ပါနဲ့နော် အဲဒီနေ့ပြောချင်တာပါလေခုနကအသေးစိတ်မူရရှုမှတ်တဲ့ဤအဲဒီမှတ်စုလေးသွားမယ်နော်ဓကမနာရှုမှတ်ဒီမှတ်အမှတ်ရှင်ဘုန်းကြီးတို့စာမျက်နှာနံပါတ်၄မှာရှိတယ်အသေးစိတ်မူရရှုနည်းဆိုဘုန်းကြီးပေးထားပါအဲ့ဒါလေးကြည့်မယ်နော်အသေးစိတ်မူရရှုနည်းဩနည်းနည်းကြံသေးတယ်မနေ့ကလည်းဒကမာလေးတယောက်လှမ်းမိပါအဲ့ဒီမနေ့ကပဋ္ဌာန်းနဲ့ပတ်သက်ဘုန်းကြီးပြောခဲ့တယ်နော်အဲ့ဒီဓာတ်သဘောတဘာဝတွေဟာဟို အတူတူကဖြစ်ပြီးယေရှုပြုတယ်အချင်းချင်းယေရှုပြုတယ်ပြီးတဲ့ခါကျတော့အဲနေမိယာနေလဲယေရှုပြုတယ်ဒါတွေဘုန်းကြီးပြောခဲ့တယ်နော်အဲ့ဒီမှာသူကတချို့ကလည်းနားမလည်တာပေါ့နော်ဒီဟာတွေကသာဇာတပစ္စည်းတစ်ခုပဲဖြစ်သလားသုံးမသာဇာတပစ္စည်းဖြစ်နေအညာမညာပစ္စည်းဖြစ်သလားနေတရားပစ္စည်းဖြစ်သလားအဲ့ဒီသာဇာတပစ္စည်းအညာမညာပစ္စည်းနေတရားပစ္စည်းသုံးပစ္စည်းရှိတယ်ပေါ့နော်ဘုန်းကြီးသုံးပစ္စည်းလုံးမှာ သာဇာတပစ္စည်းတိကထားပြောတော့သူကဟောနိယအတူတူပဲဖြစ်တော့စတရောမာဟုရအညမညာသာဇာတပစ္စည်းနာပြစတရောမာဟုရအညမညာပစ္စည်းနာပစ္စည်းရောစတရောမာဟုရအညမညာနေတိယပစ္စည်းနာပစ္စည်းရောဒါယောဂီတို့တော်တော်များများပဲပစ္စယနေတိတာရထားရင်ဒါမှတ်မိပါလိမ့်မယ်နော်အဲ့ဒီအဓိပ္ပာယ်လေးကဘာပြောလဲဓာတ်ကြီးလေးပါးဟာအချင်းချင်းဒုရဝဖြစ်ပြီးတော့ခြေစုပ်ပြုတယ်နော် နောက်တစ်ခုကဓာတ်ကြီးလေးပါအချင်းချင်းအပြန်ပြန်လာလာကျေစုပြုတယ်ဓာတ်ကြီးလေးပါဟာချင်းချင်းမိပြုပြီးကျေစုပြုချင်းချင်းမိယာအနေနဲ့ကျေစုပြုတယ်ဒီလိုပြောတာပေါ့အဲ့ခါကျတော့တိတ်မရှင်းဘူးနော်ပညာဝါဒကြပုံရှင်းတယ်ပညာဝါဒကြဘာဘာလေးကောင်းလဲဆိုတော့တိတိကျကျလေးအကြောင်းဟောတာအဲ့စာမျက်နှာနံပါတ်3အောက်ကိုဆက်ဟောပြီးအဲ့ဒီမှာပညာဝါဒကြအဲ့ဒီကတိတ်ကောင်းတယ် ဧကမာဟုတံဒိဏနာမာဟုတနာသာဇာတာပစ္စည်းနာပစ္စည်းဟောဓာတ်တဘာရဲ့တဘာဝလက္ခဏာကိုကိုကရှုနေရင်ဓာတ်သုံးပါးရဲ့တဘာဝလက္ခဏာကအတူတူပါဖြစ်ပြီးကျေစုပြုနေတဲ့အတွက်သိနိုင်တယ်ဒါကတော့တော်တော်ရှင်းတယ်ဘုရားဟောတာနော်အဲ့ဒီဟာကြတော့ကိုကဒါလေးတွေဒီပါဠိမရပဲဘုန်းကြီးကဒါလေးအသိမှတ်ထားအောင်နော်ဟောဓာတ်တဘာရဲ့တဘာဝတဘာကြည့်နေကျန်တဲ့ဓာတ်သုံးပါးရဲ့တဘာဝ အတူတူကယေရှုပြုနေအတူတူကဖြစ်နေတယ်သိနိုင်ပါလားဒါကိုသဘောပေါက်တယောမာဝုဒဧကတမာဝုဒသာဇာတပြီးဓာတ်သုံးပါးရဲ့သဘာဝကြည်နေဓာတ်တစ်ပါးရဲ့သဘာဝဓာတ်တစ်ပါးရဲ့သဘာဝလည်းအတူတူကဖြစ်နေယေရှုပြုနိုင်တယ်ဒွေမာဝုဒဒွေနာနာမာဝုဒသာဇာတပစ္စိနာပြီးတော့ဓာတ်နှစ်ပါးရဲ့သဘာဝကြည်ဉာဏ်နဲ့ဓာတ်နှစ်ပါးရဲ့သဘာဝလည်းအတူတူကဖြစ်နေတယ်တွေ့သိနိုင်တယ်အဲ့ဒီဤတိုင်းပဲအညမညာပစ္စိနာပြီးတော့နေတဲ့ပြီးတော့ဒါဟောတာအဲ့ဒီမှာ မနေ့ကဟိုဒီမာလေးကမိတော့ဘုန်းကြီးတာမန်မိဖြေခဲ့ပါဥပမာလေးနဲ့ပြောရရင်ပေါ့နော်ဒီမှာအညမြပစ္စည်းကအရာချင်းတယ်အညမညပစ္စည်းဖြစ်ရင်သာဇာတပစ္စည်းဖြစ်တယ်နေတ္တပစ္စည်းဖြစ်တယ်နော်သာဇာတပစ္စည်းဖြစ်ရင်နေတ္တပစ္စည်းဖြစ်တယ်နေတ္တပစ္စည်းကတော့အကျယ်ဆုံးပေါ့ဥပမာလေးပြောရင်တော့အညမညပစ္စည်းကကျယ်တယ်နော်ဒီဒီရွာတဝက်လောက်ပေါ့ဒါဟာရွာရွာတဝက်ဒီရွာဆိုရွာဥမာပေးအောင်ပေါ့ဒီရွာ ရွာတော်ဝိုက်လောက်ပဲသူကခြေစုပ်ပြုတ်နိုင်တဲ့သဘောချင်းချင်းပြန်ပြန်သာဇာတကြဒီတဲ့ကျဲလာနေတော်ဝိုက်လောက်ခြေစုပ်ပြုတ်နိုင်တော့နော်နေတဲ့ကြဒီတဲ့ကျဲလာတိုင်းတော်ဝိုက်လောက်တိုင်းတိုင်းတစ်တိုင်းလုံးခြေစုပ်ပြုတ်နိုင်အဲ့လိုအရာကျဲနော်ပြီးတော့နေတဲ့ပစ္စည်းဖြစ်တိုင်းဒီအညမညာပစ္စည်းမဖြစ်ဘူးဘာဖြစ်လို့နေတဲ့ကတိုင်းလောက်ကြီးကျဲတော့သူရာဌာနအညမညာပစ္စည်းဖြစ်ရင်တော့ နေတရားပစ္စည်းပြနေနေတရားပစ္စည်းသူသူအောက်မှာရှိဒီတိုင်းအောက်မှာရှိတဲ့ရွာလေးတရွာပေါ့သာဇာတပစ္စည်းဖြစ်ရင်လည်းနေတရားပစ္စည်းဘာဖြစ်လဲလဲဒီအောက်တိုင်းအောက်မှာရှိတဲ့မြို့နဲ့တက်နေဒါမျိုးပေါ့နော်သူကအဲ့ဒါကြတော့ခုဟာကဘုန်းကြီးကလိုချင်တဲ့ဓာတ်၄ပါးရဲ့ကျေစုပြုပုံတွေဘုန်းကြီးဖြတ်ပြောတာတကယ်တမ်းကျသူကျေစုပြုတဲ့တရားတွေအကုန်ပြောရတယ်ပညာမညာပစ္စည်းကဒါတွေဒါတွေဒီတရားတွေလည်းအချင်းချင်းကျေစုပြုတယ်ဟိုတရားတွေလည်းကျေစုပြုတယ်ဒါလေးတွေအကုန်ဘုန်းကြီးတို့ဒါကတော့ အထမ်းပစ္စည်းသင်တဲ့ခါမှပဲပို့ပြီးတော့ပြောကြပါတော့ဒါအတူတူပဲအဲ့ဒီဟာလေးဘုန်းကြီးတရားတကွက်ယူပြောတာဒါကဘုန်းကြီးတို့ဓကမတရှုမှတ်တဲ့ပုံကုံများပေါ့ရုပ်ကိုရှုမှတ်တဲ့ပုံကုံများကြတော့ဓာတ်ကိုရှုကိုကဇန်အလည်းမရဘူးဆိုတော့ဝိပဿနာတက်တက် ရှုပြီးဆိုရင်ဒါတော့သိရမှာပေါ့ဗျာဒါသိမှပဲရှုမှတ်လို့လွယ်နော်အဲဒီနေ့ ပြောမယ်တမ္ပဇင်ညာအသေးစိတ်မူရရှုမှတ်တဲ့နည်းပေါ့နော်ဒါလေးကိုသွားမယ်နော်အသေးစိတ်မူရရှုမှတ်တဲ့နည်းကဆာမဏေနံပါတ်၄မှာအဲ့ဒီမှာဗာပြောလဲဆိုတော့ဘုန်းကြီးတို့နော်ဆာမဏေနံပါတ်၄ပေါ့နော်ဆာမဏေနံပါတ်၄အရင်ရက်ကပြောတာလေးကလည်းပြန်ကြည့်မှရမှာပေါ့နော်အရင်ရက်ကဒီဆာမဏေပထမဆုံးမှာက အသေးစိတ်မူရရှုမှတ်တဲ့တရားတွေနဲ့ပတ်သက်ပြောတယ်နော်စာမျက်နှာနံပါတ်1ပြန်ကြည့်မယ်နော်အဲ့ဒါအဲ့ဒီကနေတစ်ဆင့်ပြန်သွားမယ်1မို့စာမျက်နှာနံပါတ်ဟုတ်တယ်စာမျက်နှာနံပါတ်1မှာကြည့်လိုက်မယ်နော်စာမျက်နှာနံပါတ်1မှာဒီလေးပါရှုမှတ်တဲ့နေရာမှာအိရိယာပုတ်လေးပါအောင်မယ်အဲ့မှာအသေးစိတ်မူရများအောက်မှာတွေ့တယ်နော်စာမျက်နှာနံပါတ်1ရှေ့သို့တက်မှုရှေ့သို့သွားမှုနောက်သို့ဆုံးမှု အသေးစိတ်မူရကိုဘုရားကအဲ့မှာခုနှစ်မျိုးဟောတာတယ်ရှေ့သို့တောင်းမှု နောက်သို့ဆုံးမှုဒီဟာမှလည်းအောက်မှာအသေးစိတ်တံပစင်ညအသေးစိတ်မူရများအဲ့ဒါဒီနေ့အဲ့ဒါပြောမှာနော်အဲ့ဒီမှာရှေ့သို့တက်မှု နောက်သို့ဆုံးမှုအဓိကရှေ့သွားမှုနောက်သွားမှုနောက်နောက်ပြန်ဆုံးမှုနော်တဲ့တဲ့ကြည့်တဲ့ခါမျိုးစောင့်ကြည့်တဲ့ခါမျိုးဒါမျိုးတွေပြောအဲ့ဒါတွေလည်းအမှတ်တရနဲ့သွားရမယ်လို့ပြောတာကိုယ်ရာဆန့်တာဒါလည်းအမှတ်တရနဲ့သွားရမယ် ပြီးတဲ့ခါကျဘာပြောပြန်လဲဆိုအိမ်မှာဆက်ကြည့်လိုက်နော်ဘာပြောပြန်လဲဆိုကိုယ်မှုဆံမှုပြနှစ်ထပ်သင်္ကန်းဒါကတော့ဘုန်းကြီးတွေပြောတာပါနော်ဘုန်းကြီးတွေရဲ့သင်္ကန်းဆောင်မှုကိုပြောတာလူတွေကြတော့အင်ကြီးဝိစာတွေပေါ့ဘုန်းကြီးတွေကြသွားလျာလျာလျာနှစ်ထပ်သင်္ကန်းပါတယ်နှစ်ထပ်သင်္ကန်းကဘုန်းကြီးဟိုတနေ့ကပြောတယ်ကထိန်ရတိုင်းတော့ဆောင်မုံလာပြီကနေတပေါင်းလာပြီတိုင်အောင်ပဲဒီကထိန်ကံကကင်းလို့ပြီးနေလို့ရတယ် ကျန်တဲ့အချိန်ကတော့ကင်းလို့ပြီးနေလို့မရအောင်အဲ့ဒါလေးလည်းသိထားပါပေါ့နော်ပြီးတဲ့ခါကျတော့အဲဒီတပေါင်းတကူတကူကနေပြီးတော့ကြာတဲ့အချိန်ကာလအထိအောင်သူကဘယ်တော့မှဒီနှစ်ထပ်တင်ကကင်းလို့မရကင်းရင်တော့အဲ့ဘုန်းကြီးကဒါအပြစ်ရှိတာပေါ့အပြစ်တင်တာဒါကြောင့်ဘုန်းကြီးတို့ကသွားလေရလေကဝီနီးထိုးတဲ့ပုံပုံများကြတော့ကိုယ့်ရဲ့နှစ်ထပ်တင်ကကြီးကိုသွားလေရလာပြီးဆုံရဆောင်းရတယ်ဒါမှအပြစ်ကင်းတာပေါ့နော် အဲ့လိုမှတ်ထားအဲ့တော့ဒီမှာဗာပြောစရာရှိလဲဆိုတော့ဘုန်းကြီးတွေအတွက်ပြောထားတဲ့နေရာမှာလူတွေကနေပြီးလူတွေသုံးဆောင်တဲ့ပစ္စည်းတွေကိုပြောင်းထည့်လို့ရပါတယ်ကိုဝတ်တဲ့ဝတ်စားတွေကိုယ်သုံးပြုတဲ့စားတောက်ပဲပကံတွေပေါ့နော်ဘုန်းကြီးတို့ဒီဟိုဘက်ထိုင်ဝမ်တို့ဘာလို့ကြာသူကတရားစခန်းယူလို့ရှင် သူတို့ရဲ့ ဒီလေးထုံနှန်းစင်လာလေးရှိတယ်ပေါ့သူတို့ကဒီကရိတ်တာကြွေးတာတော့မှန်တယ်ဗျာသူတို့ကကိုးခွက်လေးတွေကိုဇွန်းနေပကံနေခွက်တွေတခါတည်းယူလာတယ်တချို့ကဒီဘေကုရီမာလေးဆိုဒီလိုတပိသေးသေးလေးတွေယူလာကြတယ်နော်အဲ့လိုမျိုးလေးတွေပေါ့ဒီယောဂီတွေကလည်းအဲ့လိုပဲသူတို့ဒီခွက်လေးတွေယူလာတယ်ကိုယ်ခွက်နဲ့ကိုအဲ့လိုမျိုးလေးသူကအဒီဒီဟာလို့ပေါ့လေသူကသွားလေရလာလေရကိုယ်ပစ္စည်းကိုစားတော့ခွက်နဲ့တကွာဇုံခင်းနဲ့တကွာသဲလာတဲ့သဘောမျိုးပဲ နော်ကိုယ့်ရဲ့ဝတ်စားတွေစားတော့မဲ့ပကံခွဲရောက်တွေဒါတွေယူလာတယ်ဒါကိုအဲ့ဒီလိုယူလာတဲ့ဝတ်တဲ့အာတွေယူလာတဲ့ຢာတွေကိုလည်းတတိနဲ့ညံနဲ့အသုံးပြုရမယ်နောက်စားမှုတောင်းမှုခဲမှုလျှက်မှုနော် စားတာတစ်မျိုးတောက်တာတစ်မျိုးခဲတယ်ဆိုတာခဲပွဲနော်ချိုပွဲတွေတတိပွဲတွေစားတာလျှက်မှုနော်ရစားတို့ပြာကြီးတို့ဒီရလျှက်ပြီးစားတဲ့အရာထုတွေပေါ့ နောက်ကျင်းကြီးကျင်းငယ်ဆုံးမှုဒီမှာလည်းကျင်းကြီးကျင်းငယ်ဆုံးဝဲပါတော့ရေချိုးတာဒါလည်းရှုမှတ်ရမှာပဲပြီးတော့ကြံနဲ့သွားမှုရမှုထိုင်မှုအိမ်မှုနှိုးမှုစကားပြောမှုတိတ်ဆိတ်စွာညင်သက်မှုနော်ဒီမှာမပါရရရှိတယ်နော် အပေါ်ရှေ့မှာကြည့်လိုက်အပေါ်တစ်တုံးကကြရှေ့ကို သွားမှု နောက်ကိုဆုံးမှုဒါပါတယ်နော်တဲ့တဲ့ကြည်မှုဒီလိုစောင်းခဲ့ကြည်မှုဒါပါတယ်ဘာမပါလဲဆိုတော့ဘုန်းကြီးတို့ဒီငုံကြည်တာဒီလိုငုံကြည်တာတို့ဒီလို မော်ကြည့်တာလို့နော်နောက်ပြန်လှည့်ကြည့်တာဒါမျိုးတွေမပါဘူးဗျအကြောင်းကတော့ဒီမှာသူကတော့ယောဂီနဲ့အလိုဟာဒီမသိတော်လို့လို့ဒီလိုပြောထားတော့ဉာဏ်နာတွေတော့မသိတော်ပြီမဲ့လို့တကယ်လို့ကိုကလောက်ခဲ့ရင်အဲ့ဒီဟာတွေလည်းအကုန်လုံးပါတယ်ပေါ့ဗျာဒီမှာဖျားပြတာတော့ခုနှစ်ချက်ပဲပြတာတော့ဘုန်းကြီးကခုနှစ်ချက်ပဲပြောရအောင်ဒီခုနှစ်ချက်လုံးပေါ့လေ ဒီခုနှစ်ချက်ကလွယ်တဲ့အသေးစိတ်မှုရမှန်သမျှဒီမှာဘုန်းကြီးတို့ခဏခဏပြောတယ်နော်ဒီထဲမှာနမခုံမှာကြည့်လိုက်စကားပြောမှုတိတ်ဆိတ်စွာညင်သက်မှုယောဂီဟာကမ္မဋ္ဌာန်းဆရာကြီးသွားပြီးစကဟိုတရားဆွေးနေတာပဲဖြစ်ဖြစ်တိတ်ဆိတ်စွာညင်သက်တဲ့နေရာပဲဖြစ်ဖြစ်ဒီမှာအမှတ်တတိမလွတ်ရအောင်အဲကြောင့်ဘုန်းကြီးကယောဂီများကို ကမ္မဋ္ဌာန်းလျှောက်တဲ့နေရာမှာဒီလိုနေရာလဲအမှတ်တတိမလွတ်စင်နဲ့တချို့ကဟိုထိုင်တဲ့နေရာလောက်အဓိကထားနေတာတကယ်တမ်းကျတော့ဒီမှာဘုရားပြောတာအကုန်လုံးကြီးကို တတိမလွတ်အောင်ပြောနေတယ်နော်ထိုင်တဲ့နေရာလဲတခြားလုံးလုံးတတိကပ်ဖို့လိုတယ်လို့ဈဉံလျှောက်တဲ့နေရာလဲတခါတချို့ကြလဲထိုင်တဲ့နေရာမကနှစ်မျိုးလောက်ပဲဒီကတာတော့ထိုင်တာဈဉံလျှောက်တာ ထိုင်မှမယ်ဈဉံလျှောက်မှမယ်ဒါတော့ရနေအဲဒီကအသေးစိတ်မူရလွတ်သွားပြန်အသေးစိတ်မူရတကတချို့ကစောင်းဝတ်တော့မှုတော့ပြောပါတယ်တကချင်းချင်းငယ်ဆုံးတဲ့နေရာတော့စကားပြောတာတော့ဒါမျိုးတွေကြလွတ်ပြန်ရောအဲ့လိုမျိုး အဲတစ်ခုနဲ့တစ်ခုအကူမှလည်းလွတ်ပြန်တယ်စဉ္ညာလျှောက်ပြီးတော့ထိုင်တော့မယ်ဆိုရင်လည်းဒီကြားမှာလွတ်ပြန်ရဒီကထိုင်ပြီးတော့နောက်ဆွမ်းစားကြောင်းသွားမယ်အာဒီကြားမှာလွတ်နေတာတော့အင်းသာရေချိုးကမ်းသွားမယ်လွတ်နေတာတော့ရေချိုးတယ်လွတ်နေတာတော့တဦးနဲ့တူစကားပြောတယ်လွတ်နေတာတော့အဲ့လိုမျိုးတွေဘုန်းကြီးတို့မပြမပြဂယုဆက်ပြီးတော့သင်ပေးရတယ်ဘယ်ရမဆိုပေါ့လို့ဖြစ်ပေါ်လာတဲ့အမူအရာမှန်သမျှအသေးစိတ်အမူအရာမှန်သမျှမလွတ်စေရအောင် ဒီတော့သေးစိတ်မွေရရှုမှတ်တဲ့နေ့ခုပြောပါမယ်ဆာမျက်နှာနံပါတ်၄မှာကြည့်မယ်နော်ခုသေးစိတ်မွေရရှုမှတ်တဲ့နေ့ဆာမျက်နှာနံပါတ်၄မှာတမ္ပဇင်းညသေးစိတ်မွေရရှုမှတ်တဲ့နေ့ရှုနီးနော်အဲ့ဒါကတော့ဘုန်းကြီးတို့ခုနဓကမ္မဋ္ဌာန်းရှုတိုင်းဒါလေးကလောလောကူပြီးတော့တော့နော်အဲ့ဒီမှာအောက်ပြန်ဆွဲခုနဟုတ်တယ်အဲ့ဒီတမ္ပဇင်းညသေးစိတ်မွေရရှုနီးတဲ့နော်အဲ့တော့ပထမဆုံး तू ကဘာဖြစ်လဲဆိုသေးစိတ်မူရရှုမှတ်တဲ့ခါမှာ तू က ရှေ့သို့သွားခြင်းတဲ့စိတ်နောက်သို့ဆုတ်ခြင်းတဲ့စိတ်စဉ်ညာလျှောက်တွေကရှေ့သို့သွားခြင်းတဲ့စိတ်လေးဖြစ်တော့ဒါကနောက်ပြန်လဲနောက်သို့ဆုတ်ခြင်းတဲ့စိတ်ဖြစ်တာอืมအဲအပေါ်မှာလေမှန်တယ်အဲ့တိုင်းရှုခြင်းနဲ့အဲ့ဒီမှာဘာစဖြစ်လဲဆိုရင်ရှေ့သို့သွားခြင်းတဲ့စိတ်နောက်သို့ဆိတ်ခြင်းတဲ့စိတ်ဒီဒီစိတ်လေးအရင်ဖြစ်တာရှေ့သို့ရှေ့ကိုသွားမယ်နောက်ကိုဆုံးမယ်အဲ့လိုလုပ်တဲ့ခါမှာအဲ့လိုလုပ်တော့မယ်ဆိုရင် ရှေ့ကိုသွားခြင်းနဲ့စိတ်နောက်ကိုဆုတ်ခြင်းနဲ့စိတ်ဥချင်းစိတ်လေးရစာဖြစ်တယ်အဲ့ဒါလေးကိုသိအောင်ရှုရမယ်မသိရင်တော့ ਨੇ ဆုံးဒီချင်းစိတ်ကြောင့်ဖြစ်တဲ့စေစာဝါယောဒဝါယောဒနဲ့ဉာဏ်နဲ့ဓာတ်လောက်တော့သိအောင်ရှုပေါ့ဗျာဒါကတော့ဒုတိယညာတိုင်းလောက်မှာတော့ချင်းစိတ်လေးသိအောင်ရှုခိုင်းမဖြစ်မနေသိအောင်ရှုခိုင်းစကလေးကရှုမှတ်ထားရင်လေဟိုမှာကြောင်းရုပ်တခါတည်းမြင်သွားတော့ဗောနော်ရှင်သာရိပုတ္တရာကိုရောမြတ်ကြီးဆိုရင်ရှင်ရသစီက ဘယ်ရာမစိုးအကြောင်းအကြောင်းကြောင့်ဖြစ်တယ်ဘယ်အကြောင်းအကျိုးတရားမစိုးအကြောင်းကြောင့်ဖြစ်တယ်ဒီတရားလေးဟောတာပဲဒါပြိဿသမုပ္ပါအတူကျုပ်ပဲဘာကြောင့်ဖြစ်တယ်ညာကြောင့်ဖြစ်တယ်မပြောဘူးအကျိုးတရားတွေကအကြောင်းတရားကြောင့်ဖြစ်တယ်ဒါပဲဟောတာပဲနော်အဲ့ဒါကြောင့်မို့တရားရှုမှတ်တဲ့ခါကျရင်ဒီအကျိုးအကြောင်းမြောင်မှဗုဒ္ဓဘာသာရဲ့အခြေခံရဲ့တရားကပါလေအကြောင်းအကျိုးလက္ခဏာပဲနော် ကောင်းတာလို့ရင်ကောင်းကျိုးရမယ်ဆိုးတာလို့ရင်ဆိုးကျိုးရမယ်ဒါအကြောင်းကျိုးလက္ခဏာအဲ့ဒါလေးမှတ်ထားဖို့ဒီတော့ဒီမှာလဲရှေ့ကိုသွားခြင်းနဲ့နောက်ကိုသွားခြင်းနဲ့ဆိုရင်အဲ့ဒီရှေ့ကိုသွားခြင်းနဲ့စိတ်လေးနောက်ကိုဆုတ်ခြင်းနဲ့စိတ်လေးဒါဖြစ်ပေါ်တယ်ဒီစိတ်လေးသိအောင်ရှုမယ်အဲ့ဒီစိတ်ကြောင့်မို့စိစဝါယောတတ်တဲ့အစဉ်စဉ်ဖြစ်ပေါ်လာတယ်ထောက်ကံပေးမယ်တွန်းကံပေးမယ်နော်ပြီးတော့အဲ့ဒီဓာတ်တွေနဲ့တူအခြားရဲ့ဓာတ်တွေတဘာဝတွေလည်းသိလာတယ် ပြီးတော့ကိုယ်မှုဆံဟောဟောမှဘုန်းကြီးတို့ဒီမှာလက်ကြီးကိုယ်ရတာဆန့်တာကြည့်ပြောပရမဘာဖြစ်လဲဆိုကိုယ်ချင်းကိုယ်ချင်းနဲ့စိတ်ချင်းဖြစ်တယ်ဆန့်ကျင်ဆန့်ကျင်နဲ့စိတ်ချင်းဖြစ်တယ်ပြီးတော့မှဆန့်ကျင်တဲ့စိတ်ကြောင့်မို့စေတဝါယောတတတွန်းထိုးပြလိုက်တော့ဆန့်သွားတာတကယ်လို့ဘုန်းကြီးတို့လေဖြတ်နေဒါကြီးကဘယ်လို့မှဆန့်လို့မရလေဖြတ်တာဘယ်လို့မှကိုယ်လို့မရစိတ်ကြောင့်မို့စေတဝါယောတတဖြစ်တယ်ဒါရှင်းရှင်းလင်းလင်းပုံမြင်တော့ဗောနော်အဲ့ဒီဓာတ်ကလည်းဘယ်တော့မှသူတခုလည်းမဖြစ်ဘူးဉာဏ်တဲ့ဓာတ်တွေနဲ့တွဲဖြစ်နေ ဒီလိုဒီမှာတွန်းကန်မှုနဲ့တူလေးတွန်းကန်တာပူတွန်းကန်တာနော်မျိုးစုံတွင်းနိုင်မှာမာတွန်းကန်တာမျိုးစုံတွင်းဒါတွေသိအောင်ရှုပါတယ်အ ਨੇ ဆုံးတော့ဒီရှုမှတ်မှုတစ်ခုမှာဝါယောဒရဲ့သဘောတွန်းကန်တဲ့သဘောအ ਨੇ ဆုံးတော့သိအောင်ရှုပေါ့ဒီတဲ့တန်နိုင်များများဒါတော့တမာရီအကောင်းမှများများမြင်ပါတယ်တမာရီအမကောင်းများများမမြင်ဘူးပေါ့အသေးစိတ်မူရာများကိုစာပေမာကတံပစင်ညာလို့သုံးတာ အဲ့မှာအဲ့ဒီအရာတွေဒိဗယ်တွေပေါ့ဗျာဘုန်းကြီးတို့တမ္ပဇညခေါ်ပုံဆိုတာဒါကိုပြောပါတမ္ပဇညကတန်တပုတ်ပတပုတ်ဇာနာတို့အဲ့မှာခွဲပြထားပါတယ်တန်ဆိုတာမှန်ကန်စွာ ပြည့်စုံစွာ ကိုယ်တိုင်ပေါ့နော်မှန်ကန်ပြည့်စုံစွာကိုယ်တိုင်ဇာနာနဲ့ပေါင်းသိမှုမှန်ကန်စွာသိမှုမှန်ကန်စွာကိုယ်တိုင်သိမှု ပြည့်စုံစွာကိုယ်တိုင်သိမှုဒါမျိုးပြောတယ်ပအပြားအဖြစ်ထူခြားစွာသိမှုနော် အဲ့လိုမျိုးမျိုးခွဲနိုင်တယ်အဲ့တော့ချုံပြောရရင်ဒီယုတ်တရားနံတရားတွေကိုရှုတဲ့အခါမှာသဘာဝလက္ခဏာပြင်မြင်အောင်ရှုရမယ်။နောက်တာမညာလက္ခဏာပြင်မြင်အောင်ရှုရမယ်။သင်္ကတလက္ခဏာပြင်မြင်အောင်ရှုမယ်။အဲ့ဒီသုံးမျိုးနဲ့မှန်ကန်စွာပြည့်စုံစွာကိုယ်တိုင် အပြားပြင်ထူးခြားစွာသိမှုဟာတာမဇ္ဇညာဖြစ်သည်။တာမဇ္ဇညာလို့ခေါ်တယ်။သိမှုကိုတာမဇ္ဇညာလို့ခေါ်တယ်ဒါပြောတယ်။အောက်မှာဘုန်းကြီးကသဘာဝလက္ခဏာသိမှု သိခြင်းဆိုတာကိုရှင်းပြပါတယ်။တဘာဝလက္ခဏာသိခြင်းဆိုတာကရုပ်တဘာဝကိုသိခြင်းနာမ်တဘာဝကိုသိခြင်းပေါ့နော်။ကြောရုပ်ရုပ်ကိုရှင်ရုပ်တဘာဝလက္ခဏာသိအောင်ရှုရနော်။ရုပ်တဘာဝလက္ခဏာတွေဒီမှာဘုန်းကြီးတို့ခုကဓာတ်သဘောပြောနေတော့ပထဝီရုပ်ဆိုပါတော့ပထဝီဓာတ်ပထဝီရုပ်အတူတူပဲပထဝီရုပ်ရဲ့သဘောကမာမှုသဘောပေါ့ဒါတော့တစ်ခုလောက်ပုံစံကြတာအများကြီးပဲခုန6မျိုးပေါ့ပထဝီရုပ်ရှိမာမှုသဘောပြောမှုသဘော ကြောင်းမှုသဘော ချောမှုသဘောလေးမှုသဘောပေါ့မှုသဘောတစ်မျိုးမျိုးမြောင်ရှိပါတယ်အာဘောယုတ်ကိုရှိအာဘောဓာအာဘောယုတ်တူတူပဲယုတ်စီးတဲ့သဘောဖွဲ့စည်းတဲ့သဘောတစ်မျိုးမျိုးမြောင်ရှိတေဇောဓာတေဇောယုတ်ပူတဲ့သဘောအေးတဲ့သဘောဒါမြောင်ရှိဝါယောယုတ်ထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောအဲ့ဒါလေးတွေမြောင်ရှိအောင်ဒါသဘာဝလက္ခဏာယုတ်ဆိုယုတ်သဘောမြောင်ရှိနာမ်ဖြစ်နာမ်သဘာဝစိတ်ဆိုအာယုံသိတဲ့သဘောလေးပဲ ဒါပဲအာယုံသိနေတဲ့သဘောလေးဒါသိအောင်ရှုရတာဖတ်တာအာယုံရဲ့ကိုတွေးထိနေတဲ့သဘောစိတ်အတွေ့အထိကိုခေါ်တယ်နော်စေတသိက်ဒီဘုန်းကြီးတို့တခုနဲ့ဒါတခုနဲ့တခုတွေးထိတယ်ဆိုတာကဒါဖုဒ္ဓဘာဝတွေးထိစေတသိက်ကလို့အာယုံနဲ့တွေးထိတဲ့သဘောလေးဝေဒနာအာယုံရရတာခံစားတဲ့သဘောနော်တချို့ဆန်းစေးခြင်းခေါင်းကနေခြေတော်ခေါင်းခြေတော်ကနေခေါင်းပေါ့ခြေပြားပေါ့အဲ့လိုစကင်ဆွဲတယ်ဆွဲတော့ကခံစားရရတာ ခန္ဓာကိုယ်ကြီးကြည်တော့ဓာတ်သဘောသဘောတွေထင်ရှားတာကိုပူပြီးခံစားမယ်အေးပြီးခံစားမယ်လေးပြီးခံစားမယ်ဒါမျိုးပေါ့ဝေဒနာသဘောတတကဒီခန္ဓာကိုယ်ကြီးကြည်နေခန္ဓာကိုယ်ရဲ့သဘောသဘာဝတွေပိုးမြင်တယ်ဘာလို့ရုပ်ခန္ဓာကိုယ်ကြည်နော်ခြေကနေကောင်းကောင်းကနေခြေတော့စကင်ဆွဲတဲ့ဒီခန္ဓာကိုယ်ကြီးဆွဲဒီခန္ဓာကိုယ်ကြီးကြည်တဲ့အခါမှာဝေဒနာခံစားတဲ့အနေနဲ့ပူပြီးခံစားမှုကြည်မလားအေးပြီးခံစားမှုကြည်မလားသုံးဖို့အေးတဲ့ သဘောဟူတဲ့သဘောကြည့်မလားရုပ်တဘာဝကိုလည်းကြည်နိုင်တယ်ခံစားတဲ့တဘာဝကိုလည်းကြည်နိုင်ကြိုက်တာကြည်ပေါ့ဗျာဒါကြောင့်ဘုန်းကြီးတို့တရားရှုမှတ်တဲ့အခါကျဘာမြောင်ရှုရမလဲဆိုဒီပိုင်းလေးတွေပြောပါတင်ညာဆိုအာယုံမှတ်သားတဲ့သဘောမျိုးအများကြီးပေါ့နော်ထိနာပြီးတဲ့အချင်းငိုင်းပြီးတဲ့သဘောမျိုးဝိတ္တဆိုအာယုံကိုတင်ပေးတဲ့သဘောမျိုးဝိရိယဆိုအာယုံကတ်တောင်ကြောင်းကြဆိုင်ပေးတဲ့သဘောမျိုးနော်ကြိုးစားတဲ့သဘောမျိုးလေးဒီသဘောလေးတွေကို သိအောင်မှိုင်နန္တဘာဝသိတာပါချုံပြောရရင်တဘာဝသိမြင်တယ်ဆိုတော့ရုပ်တဘာဝနံတဘာဝသိအောင်မှတ်ရမယ်။နောက်ဒါကတစ်မျိုးပေါ့တဘာဝသိတဲ့ကနှစ်မျိုးပေါ့။ကြောင်းကျိုးတဘာဝသိသိသိအောင်ရှုမှတ်ရခြင်း။ရုပ်ဆိုရုပ်တဘာဝကြောင်းကျိုးနံဆိုနံတဘာဝကြောင်းကျိုးပေါ့။နော်ခုနကဘုန်းကြီးတို့ကြည့်လိုက်ပေါ့ ဘယ်ဓမ္မဘာဖြစ်လဲသွားခြင်းနဲ့ခုနကိုယ်ရယ်ဆိုတော့ဘယ်ဓမ္မကိုယ်ခြင်းနဲ့စိတ်ရင်ဖြစ်တယ်ကိုယ်ခြင်းနဲ့စိတ်ကအကြောင်းကိုယ်ရယ်စေတဝါယုဒ္ဒတည်းအကျိုးစေတဝါယုဒ္ဒနဲ့အတူနောက်ကဓာတ်တော်သဘာဝနဲ့အတူတကွာပါလာတယ်နော်အဲ့ဒီအရာတွေလည်းသိတယ်အဲ့တော့စိတ်ကအကြောင်းနောက်ကဓာတ်တော်သဘာဝတွေအကျိုး နောက်ဓာတ်တော်သဘာဝတွေနောက်ကနေတကစိတ်ကပြန်သိပြန်တယ်ဟောငါဒီလက်ကြကိုယ်ရသွားတဲ့ကံ တွန်းပြီးကြွေတယ်ပူကြွေတယ်အေးကြွေတယ်နောက်ကနောက်ကစိတ်ကတခါပြန်သိလိုက်ပြန်တယ်သိပြီဒီစိတ်လေးကလည်းပြောက်သွားအဲကြတော့ခုနဓာတ်သောသဘာဝတွေအကြောင်းနောက်ကသိတဲ့စိတ်ကအကျိုးဒီရုပ်တင်ဏတွေအကြောင်းကျိုးကဆက်ဆက်ဖြစ်နေတာပဲဘယ်ဟာအကြောင်းဘယ်ဟာအကျိုးဆိုတတ်တတ်မှမှတော့မရှိဘူးတလှည့်စီဖြစ်နေတာဘယ်ရာမဆိုပေါ့ရုပ်ပဲဖြစ်ဖြစ်နာမ်ဖြစ်ဖြစ်အကြောင်းကျိုးဆက်ဆက်ဖြစ်နေတယ်အဲ့ဒီလိုသဘောလေးလည်းသိအောင်ရှုရတယ် နံပါတ်1မှတ်ထားဖို့ကဝိပဿနာတရားရရှုတဲ့ပုဂ္ဂိုလ်များဟာသဘာဝလက္ခဏာသိအောင်ရှုပါနံပါတ်2ဒီသဘာဝလက္ခဏာတွေရဲ့နော်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့သဘာဝလက္ခဏာတွေအနေဆသဘောဒုက္ခသဘောအနတ္တသဘောမြောင်ရှုခုနဒီလက္ခဏာ၃ချက်ကိုဝိပဿနာဉာဏ်နဲ့ကိုက်အောင်ပြောတာနော်တချို့ဆရာတော်တွေကတော့သဘာဝမြင်တက္ကဋထင်တဲ့ဒီလိုဟောတာတွေရှိပါတယ်။ဘုန်းကြီးတို့ကတော့ကြိုက်တာတော့ တဘာဝမြောင်ကြည့်နေဒါကနာမရူပပရိစ္ဆေဒဉာဏ်ပဲပထမဆုံးဉာဏ်ပဲရုပ်တဘာဝနာမ်တဘာဝကွဲကွဲပြားပြားမြင်သွားရင်ဒါပထမဆုံးဉာဏ်ဖြစ်တာပဲဝိပဿနာဉာဏ်နေတယ်မှာဒုတိယဉာဏ်ကကြောင်းကျိုးသိတဲ့ဉာဏ်ပဲကြောင်းကျိုးသိတဲ့ဉာဏ်နော်ပစ္စယပရိကဉာဏ်လို့ခေါ်တယ်ဒါကြောင့်မို့ဒါလေးတွေကိုတခါလေအဲ့ဒီဉာဏ်နဲ့ကတ်အောင်ဒီဟာတွေလည်းမြင်ရမယ်ဒါမြင်တာနဲ့နောက်ကဉာဏ်တွေကလိုလို သဘောပေါက်လာမယ်သိလာမယ်ဒီရွယ်ချက်နဲ့ဘုန်းကြီးဒီလက္ခဏာကိုနောက်ကဝိပဿနာဉာဏ်နဲ့ကြိုက်အောင်သင်တာခုယောဂီတို့ဘုန်းကြီးတို့ရုပ်သဘောနာမ်သဘောမြင်အောင်ကြည့်ရမယ်ရုပ်သဘောဝါလေးနာမ်သဘောပြဝါလေးကိုယ့်အကူဉာဏ်နဲ့ကွယ်ကွယ်ပြားပြားသိသွားပြီဆိုတာ နာမရူပပရိစေရညာမယ်တချို့ကတော့သိစိတ်မြင်မှကြိုက်တာရှိတာပေါ့ဒါတော့ပါရမီနဲ့ဆိုင်တယ်ချို့ကအသေးစိတ်မြောင်ရှုနိုင်တယ်ချို့ကအသေးစိတ်မြောင်မရှုနိုင်ဘူးနော် အဲ့ဒါမျိုးကွဲတယ်နောက်ဒါဗြဟ္မညာဒုတိယညာကြတော့ဒီရုပ်တဘာဝနာမ်တဘာဝတွေဟာအကြောင်းမဟုတ်မပါဘဲနဲ့မဖြစ်ဘူးသူကသူပဲအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားအဲ့လိုအဲ့ဒီကြတော့အကြောင်းကျိုးဆက်ဆက်ဖြစ်တာမြင် မြင်အောင်သိစေခြင်းဘာလဲခုနချင်းစိတ်လေးတွေမှတ်ခိုင်းတာမြင်သိစေဖြစ်မယ်ဆိုရင်မြင်သိစေရဲ့အကြောင်းတရားလေးတွေပေါ့သိအောင်မှတ်ခိုင်းတာလို့နော်မြင်တယ်ဆိုမြင်သိစေတစ်ခုဖြစ်တယ်ဆိုရှေ့က အစင်းယူပါရုံကလည်းရှိရတယ်ပေါ့နော်ရှေ့ကအစင်းရတယ်ကိုယ်မျက်စိကလည်းကောင်းမှမျက်စိကန်းနေကွင်းနေမမြင်ရဘူးအဲ့ဒီနှစ်ခုပေါင်းစုံကနီးကပ်နေလည်းမမြင်ဘူးအဟိုးရင်းလုံးလည်းမမြင်ဘူးအလောတော်တိုက်ဆိုင်လာမှဒီမြင်သိစိတ်ကဖြစ်တယ်နော်ဒီမြင်သိစိတ်လေးလည်းမှတ်နိုင်တယ်မြင်သိစိတ်ကြမှတ်နေတော့အကျိုးမှတ်တာပေါ့ရှေ့ကယူပါရုံမှတ်တာတို့ခုနကိုယ်မျက်စိအကြည့်ုံလေးကပ်မှတ်တာတို့ဒါအကြောင်းကမှတ်တာ အဲ့လိုအကြောင်းကျိုးအနေနဲ့လည်းသိနိုင်ပါတယ်အဲ့ဒါအကြောင်းကျိုးသဘောမြင်တာဒါဒုတိယဉာဏ်ပိုင်းပေါ့ပြတတိယဉာဏ်ပိုင်းကဒီကြောင်းကျိုးဆက်ဆက်ဖြစ်နေယုံ nant သဘာဝတွေအနိစ္စဒုက္ခအနတ္တမြောင်ရှိပါဒါသမတ္တဉာဏ်တတိယဉာဏ်ပိုင်းပဲဒါနဲ့ကြိုက်အောင်ဘုန်းကြီးကဒါကိုသင်တာနော်ဒါကြောင့်မို့သဘာဝလက္ခဏာပြီးတာမယလက္ခဏာသင်တဲ့ဒီဒီဒါတွေကတော့ဒီပြန်ကန်နဲ့ညီအောင်ပြန်သင်လိုက်တာပေါ့ သဘာဝလက္ခဏာမြင်တာမညာလက္ခဏာဒီလိုပဲတန်ပါတယ်တာမညာလက္ခဏာပါလေခုနအကြောင်းကျိုးဆက်ဆက်ပြယုံနာသဘာဝတွေအနေစာသဘောဒုက္ခသဘောအနတ္တသဘောမြင်တာပဲဒါတာမညာလက္ခဏာမြင်တာဒါမြင်သွားရင်တတ္တိယဝိပဿနာဉာဏ်အနေနဲ့တွေ့တာမြင်တာပါပဲပြီးတဲ့အခါကျတော့သရုတ်ထဝိပဿနာဉာဏ်အနေနဲ့ကျတော့ဗာလဲဆိုဒီကြောင်းကျိုးဆက်ဆက်ပြယုံနာသဘာဝတွေဥပတိပင်ဖြစ်တည်ဖြစ်စလဲဆုံးကိုသိအောင်မှတ်ရမယ်လို့ဒါဆိုလိုတယ် ဒါကြတော့ဘုန်းကြီးတို့တမာရီအားကောင်းမှဝိပဿနာဉာဏ်နဲ့အဆင့်ဆင့်တက်တယ်တမာရီအားမကောင်းတဲ့ဝိပဿနာဉာဏ်နဲ့ဆင့်ဆင့်မြင်ဖို့ခဲရင်တော့ဗျာနော်အဲ့ဒီမှာဉာဏ်စဉ်လေးတွေပြန်ကြည့်မယ်နော်ပထမကနာမရူပပိစေတာဉာဏ်အာနာပါနပဲမှတ်မှဒါကမ္မထာမဲ့မှတ်မှပထမသီလဝိသုဒ္ဓိစေသီလစင်ကြအောင်လို့ပြီးတော့စေတဝိသုဒ္ဓိစေကျစင်ကြအောင်တန်ရှင်းအောင် ကမ္မထာတစ်ခုကိုမှားတယ်စေစင်ကြတန်ရှင်းတယ်ဆိုတာနိဝရဏတွေကင်းဖို့ကိလေသာတွေကင်းဖို့ဒါတွေမှားတော့ ဒီဟာတွေကင်းသွားဒီအာယုံမှာအာနာပါနမှာနေအာနာအာနာပါနအာယုံမှာကတ်နေရမယ်ကြံတဲ့အတွေးတွေမဝင်စေအောင်ကိလေသာတွေးတွေဒီဝေနာတွေးတွေမဝင်စေအောင်ဓကမ္မဓမ္မနဲ့ဓကမ္မဓမ္မပေါ်မှာတတိအမြဲတမ်းကတ်နေရမယ်နိဝေနာတွေးတွေကိလေသာတွေးတွေမဝင်စေအောင်မဝင်လို့ရှိရင်ဒီပေါ်မှာကတ်သွားရင်အမှန်တိုင်းသိတယ်ဟောဒါယုတ်တဘာဝတက်တက်ပဲနာမ်တဘာဝတက်တက်ပဲဒါကြောင့်ဓာတ်ကိုရှုရင်အကျုပ်ကိုရှင်ဓာတ်ကိုမြင်အောင်ရှု ဓာတ်သဘောမြင်ပရမတ်ကိုမြင်မယ်ရုပ်သဘောဝနာသဘောဝမြင်တယ်နာမရူပပိစိတာဉာဏ်ပဲအဲ့တော့သဘာဝလက္ခဏာဆိုတာနာမရူပပိစိတာဉာဏ်ကိုမြင်အောင်ရှုခိုင်းတာပဲတဘာဝလက္ခဏာမြင်တဲ့အပိုင်းမှာနှစ်ခုပေါ့တခုကရုပ်ရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုနောက်တစ်ခုကကြောင်းကျိုးတဘာဝမြင်အောင်ရှုကြောင်းကျိုးတဘာဝဆိုပစ္စယပရိကညာကိုဆိုလိုတယ်နော်အဲ့ဒါကိုမြင်စေခြင်းတော့ဘုန်းကြီးတို့ကခုနကခြင်စိတ်လေးတွေစိတ်ကူးလေးတွေ မြင်သိစိတ်ဆိုရင်လည်းမြင်သိစိတ်ကိုလည်းရှုနိုင်တယ်အကြောင်းဖြစ်တဲ့ရူပါယုံတို့သကုပ္ပတာရယုမျက်စိအကြည်တက်လေးလည်းဒါရှုနိုင်တယ်အဲ့လိုအကြောင်းကျိုးတဘာဝလေးမြောင်ရှုနေတာပစ္စယပရိကညာပေါ့အဲ့ဒီညာတစ်ခုနဲ့ပြီးဆုံးသွားပြီဆိုဒီရုပ်တဘာဝနာမ်တဘာဝတွေအကြောင်းပဲဖြစ်တာမဟုတ်အကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေပဲဒီအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာမ်တဘာဝတွေရဲ့အနေစာဒုက္ခအနတ္တဒီသုံးချက်မြောင်ရှုတာသမ္မတဉာဏ်ပဲ နော်တမ္မန္တရညာတမ္မန္တရညာဆိုတာဘုန်းကြီးတို့ပါလေတာမညာလက္ခဏာပြင်မြင်အောင်ရှုတာပစ္စယပရိကညာနဲ့နာမရူပပရိစေတညာတဘာဝလက္ခဏာပြင်မြင်အောင်ရှုတာဒါပဲတဘာဝလက္ခဏာမြင်အောင်ရှုနေရင်ပစ္စယပရိကညာနာမရူပပရိစေတညာနာမရူပပရိစေတညာပစ္စယပရိကညာဖြစ်မယ်ပြီးတဲ့အခါကျတော့တာမညာလက္ခဏာမြင်အောင်ရှုမယ်ဆိုရင်တော့တမ္မန္တရညာဖြစ်မယ် အဲ့ရနေတဆင့်တက်ပြီးတော့ဆက်ရှုရတယ်တမာရီအားကောင်းလာရင်သင်္ကတလက္ခဏာမြင်လာသင်္ကတလက္ခဏာဆိုဖြစ်တည်ပြက်ဥပတိပင် ဖြစ်တည်ပြက်စလည်းဆုံးပေါ့ဘုန်းကြီးတို့ဒီဥရပြညာဘိုင်းတော့ရောက်လာတဲ့ကယုံနံတဘာဝတွေဟာဒီကုလုံးကဆိုရင်တရားရှုမှတ်နေဝင်လေတွဲလေဆိုတရှုတခြိုက်တည်းပဲသိဥရပြညာဘိုင်းတော့ကျတော့အိုးဒီဝင်လေထွက်လေကတရှုတခြိုက်တည်းမဟုတ်ဘူးအများကြီးဖြစ်နေတာဒါကိုအစလည်းဆုံးသိအောင်တော့ခိုင်းတာ ဘုရားပြညာလောက်ရောက်လာရင်တဖောင်းတပိန်နဲ့မဟုတ်တော့အော်တို့တဖောင်းတွေမှာအများကြီးတွေ့တာပဲတပိန်တွေမှာလည်းအများကြီးတွေ့တာပဲဝင်လေဆိုတဲ့ခိုက်တာမှာလည်းအများကြီးတွေ့တာပဲထွက်လေခိုက်တာမှာလည်းအများကြီးတွေ့တာတကွေးတဆန့်နဲ့မှာလည်းအများကြီးတွေ့တယ်ခြေတလားနဲ့မှာလည်းအများကြီးတွေ့တယ်အဲ့လိုတွေအများကြီးတွေ့တာကိုစလည်းဆုံးသိတယ်လို့ဒါပြောတယ်နော်သင်္ကတလက္ခဏာပြင်မြင်အောင်ရှုခိုင်းတာဥရပြညာကိုမြင်အောင်ရှုခိုင်းတယ်ဒီလိုမှတ်ထားမယ်နော်အဲ့ဒီသုံးခုတာတွဲမှတ်လိုက် ဒီဟာတွေကိုမြင်စေခြင်းတို့ဘုန်းကြီးတို့ကဒီလက္ခဏာသဘာဝသုံးပါးမြင်အောင်ရှုမြင်အောင်ရှုဒါတွေတိုက်တွန်းတာဒါလေးမှတ်ထားနော်ဒီတော့ဝိပဿနာရှုတဲ့ပုံကောင်များဒါလေးကိုသိချမှတ်ထားပါဝိပဿနာရှုမယ်ဆိုရင်ပထမပါလေသဘာဝမြင်အောင်ရှုသဘာဝဆိုရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုဒုတိယသဘာဝကအကြောင်းကျိုးသဘာဝမြင်အောင်ရှု ဒါတွေသိလာပြီဆိုဒါနာမရူပပရိစေနာညာတမဒနာညာကောင်းကောင်းကိုယ်တိုင်သဘောပေါက်လာတယ်။အဲကြောင့်ယုတ်ဆက်ဆက်ပြယုံနာတဘာဝတွေတကအိဋ္ဌဒုက္ခနာတမြောင်ရှိပါဒါတွေကိုအိဋ္ဌလည်းယုံကြောင့်ယုတ်ဆက်ဆက်ပြယုံနာတဘာဝတွေအိဋ္ဌမြင်မယ်ဒုက္ခမြင်မယ်နတ္တမြင်မယ်ဒီသုံးမျိုးလို့မြင်လာရင်ဒါဟာတမဒနာညာမယ်လို့လို့သဘောပေါက်လာတယ်။အဲဒီအနေနဲ့တစင်တဲ့တမာတိရအကောင်းလာပြီ။ ဒီကြောင့်ရုပ်ဆက်ဆက်ပြရုပ်နာနေဟာတဖောင်းနဲ့တပိန်နဲ့မဟုတ်ဘူးတရှူတဲ့တဆိုင်နဲ့မဟုတ်တကွေးတဲ့တဆန်နဲ့မဟုတ်တလှနဲ့မဟုတ်ဒီတလှတွင်းမှာပဲတဖောင်းတပိန်တော့အများကြီးဖြစ်နေတာတွေ့ရတယ်အဲ့ဒီကာလမျိုးဆိုစလည်းဆုံးမြင်အောင်ရှုခိုင်းရတာပေါ့ဒါဥရဗျာညာပိုင်းတခါတည်းဒီနေရာမှာခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်တဲ့ယုံနံတရားတွေဒီလိုလဲတုံးတော့အတူတူပဲဒါတွေကြီးတယ်ပါနော်အဲ့လိုမှတ်မယ်ပြီးတော့မှဘုန်းကြီးတို့ စာမျက်နှာစာမျက်နှာနောက်နံပါတ်၄ကြည့်မယ်နော်ပြီးတဲ့အခါမှာဖះကဒီတာမေဇညာ၄ပါးရှုမှတ်တဲ့ဤဒါကိုထက္ကရာများလည်းဖွင့်ပြပါတယ်နော်အဲဒီတာမေဇညာရှုမှတ်တဲ့၄မှာတော့နောက်နောက်ဆုံးမှာဘုန်းကြီးတို့ချမ်းညွန့်ပေးထားပါတယ်နော်အဲဒီမှာတာမေဇညာ၄ပါးနဲ့အညီရှုမှတ်နေရတာမေဇညာကိုဘုန်းကြီးတို့တာမေဇင်လို့ဗမာခေါ်တယ်ဟိုဝိနယောဝိနီးလို့ခေါ်တယ်ပေါ့ တံပစင်ညောင်းတံပစင်နော်တံပစင်က၄မျိုးရှိတယ်တံပစင်ည၄မျိုးတံပစင်၄မျိုးတူတူပဲတံပစင်ညဆိုပါဠိတံပစင်ဆိုဗမာပါဠိပြက်ကိုခေါ်တယ်ဝိနည်းရောဝိနည်းလို့ခေါ်တယ်လို့တံပစင်ညောင်းလည်းတံပစင်လို့ခေါ်တယ်အဲ့ဒီတံပစင်ည၄မျိုးသုံးဖို့တံပစင်၄မျိုးတူတူပါပဲဗျာနံပါတ်၁ကတတ္တကတံပစင်တတ္တကတံပစင်ဒါသိအောင်ရှင်းရမယ် အဲတဏိကတံပဇညဆိုတာဘာလဲဒါကိုအဲ့မှာရေးထားပါတယ်နော်ခုနတံပဇညရှုနည်းကခုနှစ်မျိုးရှိတာရှေ့သို့သွားမှုနောက်သို့ဆုံမှုစရတဲ့ခုနှစ်မျိုးဒီခုနှစ်မျိုးတွေကတစ်ခုခုလုပ်မယ်သို့မဟုတ်ကိစ္စတစ်ခုခုပြုမယ်ဆိုရင်ချက်ချင်းမလုပ်ပါနဲ့မလုပ်ဘဲနဲ့ဒီလုပ်တဲ့လုပ်ငန်းအကျိုးရှိမရှိ ရှေ့ဥစွာစဉ်းစားဆင်ញင်ပါအဲ့လိုဆင်ញင်ပြီးမှအကျိုးရှိရင်လုပ်အကျိုးမရှိမလုပ်ပါနဲ့ အဲ့လိုအကျိုးရှိမရှိရှေးဥစွာစဉ်းစားဆင်ခြင်ပြီးတဲ့လောက်တဲ့ဉာဏ်ပေါ့နော်ဉာဏ်ရှင်ပြီးလောက်တာကိုတတ္တကတမအကျိုးရှိလုံးမအကျိုးမရှိမလို့ဘူးအကျိုးရှိမှလောက်တာမျိုးတတ္တကတမစင်ညာလို့ခေါ်တယ်နော်အများကြီးပေါ့လေဒီကိစ္စနဲ့ပတ်သက်ဘုန်းကြီးတို့ကပြောစရာရှိတာကဒီပထမတော့ဒီရဲစာရဲအတိုင်းပြောမယ်နော်စာရဲကတော့ဒီမှာထကရာဘာခွင့်လဲဆိုဥပမာ ခုခေတ်ဆိုဖျားဘူးတွေသွားကြတယ်ပေါ့ဖျားဘူးသွားတာတို့နော် စေတီတော်ဖုတာဖျားဘူးတာတူတူပဲပေါ့နော်ဖျားဘူးသွားတယ်စေတီဖျားတွေစေတီတော်တွေလည်းဖုတယ်ရုပ်ပွားတော်တွေလည်းဖုတယ်ဒါဖျားဘူးသွားတယ်ဗမာပြည်မှာတုံးတယ်ရဟန္တာကလည်းအများကြီးရှိတဲ့နေရာမျိုးသွားဖုမြောတာလေဒါတန်ဃာတော်များဖုမြောတာမထေကြီးတွေခုနာမည်ကြီးမထေကြီးတွေရှိတာပေါ့နော်မဟာဗောဓိမြန်ဆရာတော်ဖောက်တော်ဆရာတော်ချမ်းမြေဆရာတော်ကြီးတို့ဗမာပြည်မှာနာမည်ကြီးဆရာတော်ကြီးတွေပေါ့ဒီဆရာတော်ကြီးတွေတော့သွားဖုမြောတာဒါလည်းအကျိုးရှိတဲ့လုပ်ငန်းတွေပါနော် အတုပရှုတာသိခြင်းတရားဆင်ញနာဒါတွေလည်းကြိုးရှိတဲ့လုပ်ငန်းတွေပဲဒါပေမဲ့လို့အကျိုးရှိအောင်သွားရတယ်နော်ဖျားဘူးသွားတယ်အကျိုးရှိတယ်လို့တော့ပြောလို့မရဘူးကဲဖျားသွားဖူးတယ်ဖျားသွားဖူးတဲ့ကံမှာအဲ့မှာဆက်ဖွင့်တာလေးတော်တော်ကောင်းတယ်နော်ဆက်ဖွင့်တာလေးကဘာကောင်းလဲဆိုဇီရောဖျားကိုသွားဖူးတယ်နော်ဖျားကို ဖူးမြင်တဲ့အခါမှာဘာဖြစ်လဲဖရာရဲ့ခုံတော်တွေကိုဆင်ញင်နှလုံးသွင်းရတယ်အခုကတော့ဘုရားကတော့ပြီဘုရားလဲပြီးပြန်စေတီဆိုစေတီလက်ပါပြီးပြန်လာဘာကုံတော်မှလည်းမစင်ညာအဲ့ဒီလိုမဖြစ်အောင်တော့ဒီမှာဒါကိုပြောတယ်အကျိုးရှိတဲ့ဘုရားဟူနီဆိုတာကဟိုကြောင့်ရင်ဘုရားကုံတော်တွေစင်ညာရတယ်အိန္ဒိယဘုရားဟူပဲသွားတော့ဗမာဘုရားစေရုပ်ပါတော်တွေဒီရလူတွေလေဒီနိုင်ငံဒီနိုင်ငံတွေကိုယ်နိုင်ငံပြန်ကဒီလိုဘယ်ဘုရားသွားဖို့လဲဘုရား တကယ်တမ်းဖះလှက်ပတ်ပြီးပြန်လာဖះလဲပြန်အဲ့လိုမျိုးတွေများဒီမှာတော့တရားညွန်တာအဲ့ဒါတော်တော်ကောင်းတယ်အဲ့ဒါလေးပြောချင်လို့ဘုန်းကြီးပြောတော့ဘုန်းကြီးတို့လည်းအတူတူပါပဲနော်လူတိုင်းဖြစ်တတ်ပါအဲ့တော့ဖះသွားဖူးပြီးဆိုဘာလို့အောင်လဲဖះရှင်ရဲ့ဂုဏ်တော်တွေကိုပွားရမယ်ဆင်ញံနှလုံးသွင်းရမယ်ကြောတဲ့အခါမှာဟောဖះကြောကြာကြာနာနာဘောကမ္မထန်ထိုင်လို့ပေါ့အခုဘုန်းကြီးတို့တရားမထိုင်ခင်မှာလေပထမဆုံးဖះဂုဏ်တော်လေးစီအဲ့ဒီတိုင်းပဲ အဲ့တော့ဘုရားကုံတော်ကိုပါကိုကပါဠိလိုအနဲ့တိပံရအောင်ချက်တာဟိုကျတော့တခုချင်းလေးပေါ့ဆင်ញံနှလုံးသွင်းရဘုန်းကြီးတို့လည်းနောက်ပိုင်းညာအဲ့ဒီလိုပဲလုပ်တယ်ဘယ်ဘုရားပဲသွားသွားနေဦးကွာလို့တိတ်ဆိတ်တဲ့ညင်သက်တဲ့နေရာလေးလူသွားလူလာနေတဲ့နေရာလေးရွေးချယ်ပြီးတော့ကိုကအဲ့လိုကြာကြာနာနာဆင်ញံအဲ့ဒါမှအကျိုးများတာပေါ့ဒီတိုင်းဘုရားလှည့်ပြီးတော့ဟောဘုရားမြတ်တက်တော်တရားရှင်တော်သူမျက်စိနောက်တာပဲဖတ်တယ်ကိုကကိုယ့်ယောဂါနဲ့လက်ပါပြီးပြန်လာဘုရားကြီးညိုလေးစားစိတ်ကမရှိဘူး တခါတခါဟိုကိုယ်ရှိတဲ့မှိုက်တရားဘုရားရှင်ကိုပြစ်ထားရင်ဟိုအကျိုးမဖြစ်တဲ့အကျိုးနည်းနေမှာနော်ရှိတယ်အပြစ်တောင်ဖြစ်နိုင်တယ်အဲဘုရားရုပ်ပါးတွေကိုစေတီတော်များရုပ်ပါးတော်ဖူးတဲ့ကသုံးပါးဒီမှာဘုရားဝင်နေမှာဘောရိညောင်မင်းတွေရှိတာပေါ့နော်အဲ့ဒီဘောရိညောင်မင်းတွေကိုဖူးမြော်ကြီးညိုတဲ့ခါမှာဘုရားရှင်ရဲ့ဂုဏ်တွေကိုဆင်ញနှလုံးသွင်းမှာတဲ့ဒါမှအကျိုးရှိပါတယ်နောက်ရဟန်းတန်ဃာတွေသွားဖူးမြန် ရဟန်းတန်ဃာတွေတော့ဖူးမြော်တွေကချင်းကပ်တဲ့ကမှာတန်ဃာကုံတော်လေးကိုဆင်ញံနှလုံးသွင်းပြီးတော့ကတော့ရတယ်ရှ िख ိုကတော့ရတယ်အဲ့လိုရှ िख ိုကတော့တဲ့ကကြတော့ဘုရားကုံတော်လေးကိုဆင်ញံနှလုံးသွင်းကိုမှကျေနပ်နှစ်သက်တဲ့ပီတိလေးတွေဖြစ်လာပတ္တိလေးတွေဖြစ်လာတန်ဃာကုံတော်များကိုဆင်ញံနှလုံးသွင်းတဲ့ကပီတိပတ္တိလေးတွေဖြစ်လာတယ်အဲ့ဒီအရာတွေဝိပဿနာကုခြင်းဒီပီတိပတ္တိလေးတွေကို နေသဒုက္ခနာတမြောင်ရှုရတယ် နော်ထက်ကရာတော့အဲ့ဒါပြောဆိုပီတိလေးရကုံပြက်ခြင်းသဘောဖြစ်ချင်းပြက်ခြင်းသဘောမျိုးဒါလေးကိုဆင်ညာနှလုံးသွင်းတဲ့ဝိပဿနာဉာဏ်နဲ့ဆင်းဆင်းပြီးတော့ရဟန္တာဖြစ်သွားအဲ့ဒါမှအကျိုးရှိတယ်အ ਨੇ ဆုံးပေါ့ဗျာဘုန်းကြီးတို့ကတော့ဒီလိုရဟန္တာမဖြစ်သည့်တိုင်အရိယာမဖြစ်သည့်တိုင်သွားရမှာအကျိုးရှိစေခြင်း ਨੇ အကျိုးရှိအောင်မလုပ်မှလဲဘုရားဖူးတဲ့အခါမှာမလုပ်မှလဲဘုရားခုံတော်ကိုဆင်ညာနှလုံးသွင်းမှာအချိန်လေးပေးပြီးတော့ ဘောဓိညောမရောသွားထိုင်ပြီးတော့ဘောဓိမြောဘုရားကုံတော်ဆင်ញံနှလုံးသွင်းမှာတန်ဃာတွေများတဲ့နေရာတွေသွားတဲ့အခါမှာတန်ဃာကုံတော်တွေကိုဆင်ញံနှလုံးသွင်းမှာကတော်ရင်းနဲ့ပေါ့နော်ပြီးတော့မထေကြီးတွေသွားဖူးမြော်တယ်မထေကြီးတွေကအဆုံးမစကားကိုလိုက်နာဖို့သွားတာဒီကရီကကြဘုန်းကြီးတို့ကဘယ်လိုပြစ်နေလဲဆိုသွားကြတော့ပြီးတော့မထေကြီးတွေတကုတရားလူတန်းပြီးတော့ပြန်သွားတာပဲဒီတဲ့ကသူကလောကကျိုးလောက်တွေမျောတာအချို့ဘုန်းကြီးအများကြီးတွေ့ပါလေ ဒီနာမည်ကြီးဆရာတော်ကြီးသွားနေတဲ့အခါဆရာတော်ဒီဆရာတော်ကြီးကိုတမျိုးတော့ဖူးမြော်လိုက်တဲ့အခါကျရင်သားလေးကလိမ်မာလာမှလားကျမကြီးကောင်းလာမှလားသူအဲ့လိုမျိုးတွေများတယ်ဝယ်ထားတဲ့အိမ်လေးရရမှလားဆိုတော့ပြီးကြတယ်ပဲတကယ်တော့ကျတော့ဒီဆရာတော်ကြီးတွေရဲ့အဆုံးမစကားကိုနော်ရအောင်ယူရမယ်ဘုန်းကြီးလည်းသွားပါလေဓမ္မကြီးတို့လည်းသွားပါလေအတူတူပါပဲသွားတဲ့အခါကျရင်ဘာယူရမလဲဒီဆရာတော်ရဲ့အဆုံးမပေါ့ဩဝါဒစကား တရားရိပ်သာဆရာတော်ကြီးကသူကကျင့်ဖို့ကြံဖို့တိုက်တွန်းတာပဲလေဒီကျင့်တဲ့ကြံတဲ့နည်းတွေရအောင်ယူသုံးဖို့ဆုံးမဝါဒနာဝါဒတတာ လိုက်နာကျင့်သုံးစရာဆုံးမစကားလေးတွေဒါလေးတွေရအောင်ယူပါအဲ့ဒါတွေလိုက်နာကျင့်သုံးရင်းနဲ့ခုနဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့ရဟနာဖြစ်သွားရင်ဒါအကျိုးရှိတယ်ဒါမျိုးပြောတယ်နောက်တစ်ခုအတုဝစသည်သွားတဲ့အခါမှာတရားအသိဉာဏ်ရှိဖြစ်ရင်အကျိုးရှိတယ်တဲ့နော် အဲဒီဟာဒါကတတ္တကပဲပြောနေတာအောက်ကိုမရောက်သေးဘူးနော်ဘေးကနေဘုန်းကြီးထက်ကရာဖွင့်နေယူပြောနေတာအတုပသွားတယ်ကဲဒီနေ့ဒါအတုပအခန်းကြလဲပြောပါဦးမယ်တော်တော်များများကကဲကိုယ်ရင်သေးသွားတဲ့ပုဂ္ဂိုလ်ကိုတရားပြတာဘာသွားကြလဲအဲ့ဒီမှာယုံယုံနဲ့သွားကြတာပဲခန္ဓာဝမ်းနေခြင်းအောင်ဆောင်ပြီးတော့ဝိရိယကြီးသွားလာပြီးပြောပြန်သွားကြတာပဲနော်ဘုန်းကြီးတို့ဘာသာရေးကောင်းဆောင်ပိုင်းကလည်းလိုပါတယ် ဘာသာရေးကောင်းဆောင်မရတဲ့ဒီမှာလည်းသီလလေးပေးရေးစဲလေးချနည်းနည်းဘာဝတောင်ကခပြားလေးပါဠိရုပ်ဖတ်ဂါထာလေးရုပ်ဖတ်ဘူးဆိုရင်ဒါပဲပြန်နေဘယ်လိုအတုပရှုရမယ်ဆိုတာသင်ပေးတဲ့ဘာသာရေးကောင်းဆောင်ဘုန်းကြီးတို့ပါဝင်နေခဲ့တယ်ပေါ့လေဘုန်းကြီးတို့လည်းရင်တုန်းကတော့ဒီကျင့်စဉ်တွေမကျင့်ခင်တော့ဒါပိုင်ပိုင်နိုင်တော့မပြောနိုင်ပါဘူးခုဒီဟာတစ်ခုလောက်တာ10နှစ်လောက်ရအဲ့ကြမှာပဲဘုန်းကြီးပိုင်ပိုင်နိုင်နိုင်ပြောနိုင်ပါတယ်နော်အဲ့ဒီဟာတော့အတုပ 10ပါးတို့9ပါးတို့အဲ့ဒီအချိန်ကြဘုန်းကြီးပြောပါမယ်ဆိုလိုတာကတော့ဒီဖြူရင်းတွေသွားတယ်ဖြူနေဟုံးတွေဖြူရင်းတွေသွားတဲ့အခါမှာဝတ္တရားချိန်မသွားပါနဲ့အတုပရှုတတ်အောင်စနစ်တကျသင်ရမယ်နော်အတုပရှုရင်ကြောင့်ဒီမှာစာမှာပြောတာတော့အတုပစနစ်တကျရှုတိုင်းပထမဇန်ရမယ်တဲ့အဲ့ဒီပထမဇန်ကိုပဲအိသဒုက္ခအနတ္တမြောင်ရှုဝိပဿနာဉာဏ်နဲ့ဆင်းရဲရဟန္တာဖြစ်အဲ့ဒါဆိုရင်တော့ဒီဖူးမြင်ရခြင်းဟာ အကျိုးရှိတယ်ဒီလိုသတ်မှတ်တကယ်လို့ဘုန်းကြီးကဒီဇံမရသည့်တိုင်တော့ဒီအလောင်းကောင်ကြီးတွေ့တဲ့အခါမှာအတုပရှုတိုင်ဒါအကျိုးရှိပါပြီပြီးတော့ဘယ်နေရာပဲသွားသွားဘာပဲလုပ်လို့ပေါ့နောက်တစ်ခုကဘာပြောချင်လဲလှူတဲ့တန်းတဲ့နေရာမှာအကျိုးရှိအောင်လှူစေချင်တာပေါ့နော်အကျိုးရှိတဲ့လှူနည်းမျိုးလဲလိုတယ်သီလဆောက်တည်နဲ့အကျိုးရှိအောင်ဆောက်တည်စေချင်တယ်ခုတရားသင်နဲ့တရားထုတ်စေနဲ့အကျိုးရှိအောင်လုပ်စေချင်တယ် တရားသင်တယ်ဆိုပြီးဟိုညောင်းတာပဲဖတ်တင်တယ်အဲဒီနေ့သင်ပေးတာတွေဘာမှကိုယ့်အတွက်မကြံကိုယ့်အတွက်မရဘူးဆိုရင်ဒါညောင်းတယ်ပဲဖတ်တင်တာပဲရှုမှတ်နေသိရမယ်ဘုန်းကြီးတို့ကကိုယ်ကဒီကရှုမှတ်တဲ့ဒီကိုဒီကထားပြောတာပဲရှုမှတ်တဲ့နည်းကိုသိစေခြင်းတကယ်လို့ရှုမှတ်တဲ့နည်းကဘုန်းကြီးခုပြောနေခြင်းမှာရှင်းရှင်းလင်းလင်းမသိဘူးဆိုရင်ပြီးတော့မေးတဲ့အခါမှာအဲ့ဒါမျိုးတွေမေးရတယ်ဆိုတော့ခုနတင်သွားတာ တပည့်တော်နားလေသေးလို့ရှိတယ်ဗျာအဲ့ဒါတပည့်တော်နားမလည်ဘူးဘယ်ကဘလို့ဆိုလိုတာလဲနော်ဒါမျိုးတွေပေါ့အဲ့ဒါကြောင့်မဘုန်းကြီးတို့ကဘုန်းကြီးတို့ကခုပြောလိုက်တာတော့နားလေတယ်လို့စိတ်ထဲမှာအောင်းမိပြီးပြောတာပေါ့တချို့ကြလဲနားလေခြင်းမှနားလေအဲ့ဒီချိန်မှာပြန်ပြီးတော့မေးရတယ်နော်အဲ့ဒီနေ့ဒီလောက်နဲ့ပဲသိမ့်မယ်နော်ဘာဖြစ်လို့လဲခု6နိုင်ထိုးသွားဒီတတ္တကတာမစင်ညလောက်ပဲပြီးသေးတယ်ဘုန်းကြီးတို့နောက်ပတ်တွေပါကျဆက်ပြောပါမယ် ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။